အောင်ရဒီနေ့2021ခုနှစ်ဇန်နဝါရီလတရက်တောက်ကြနေ့ပေါ့ဒီနေ့နှစ်ဆန်တရက်နေ့ဘုရားမနီးရပြောခဲ့တဲ့ဝိညာဉ်ဥပဒနာကြောင့်ဆက်ပြောမယ်အချိန်ရိုင်းတော့စေတဥပဒနာကြောင့်ပြောဖို့ပါဝေဒနာတော့အချင်းကျုပ်အဖြစ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာ၃မျိုးရှိတော့ပါဝေဒနာဆိုခံစားနေတဲ့သဘောလေးပြောတာနော် နာတာကျင်တာကြိုက်တာခဲတာဒါကတော့ယောဂဒါရုပ်လို့လည်းခေါ်တယ်ယောဂလို့လည်းခေါ်တယ်အဲ့ဒီနာကျင်ခက်ခဲမှုခံစားနေတာမှာဝေဒနာလို့ခေါ်တယ်ဒါကွဲပြားမှတ်ထားပါနော်ပူရာအေးတာတောင်းတာတင်းတာဒါတော့ရုပ်သဘောပဲယောဂဝေဒနာယောဂလို့ပြောလို့ရတယ်အဲ့ဒါကိုခံစားနေတာမှာဝေဒနာခံစားမှုကကောင်းတာခံစားရင်ဒုက္ခဝေဒနာ မကောင်းတာခံစားရင်ဒုက္ခဝေဒနာ ကောင်းဆိုကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒီခံစားမှုတစ်မျိုးဥပိ္ပခဝေနာခေါ်တယ်အဲ့တော့ကျဉ်ကျုပ်ဝေဒနာမှန်ဤကျဉ်ကျုပ်လေးမှတ်ထားပါဒုက္ခဝေဒနာဆိုရင်မြားညောင်များဆူးသလိုအခံခက်တဲ့သဘောသိအောင်မြောင်မှားပါတယ်ကောင်းတဲ့ဝေဒနာခံစားမှုတွေဖြစ်လာရင်တော့ဒုက္ခသဘောမြောင်မှတ်ရပါတယ်ဥပိ္ပခဝေနာကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒီလိုခံစားမှုတစ်မျိုးရှိပါတယ်အဲ့ဒီခံစားမှု ကိုဥပေက္ခဝိနာခေါ်တယ်ဥပေက္ခဝိနာရောက်ရင်ဓာတပတုတ်ဘုရားကိုယ်တိုင်ဟောသွားတဲ့ဓာတပတုတ်မှာတော့အနေဆမြောင်ရှုမှတ်ရမယ်လို့ဟောပါတယ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးသူကိုယ်တိုင်ယဟန္တာဖြစ်သွားတဲ့အကြောင်းကို ပြန်ဟောတဲ့နေရာမှာတော့အနတ္တရှုရမယ်လို့ပြောပါတယ်နော်ဒါကတော့အကျဉ်းချုပ်ပါပဲအဲ့တော့ဘုန်းကြီးတို့ခုဒုက္ခဝနာရှုနည်းကိုပြန်ပြောပါမယ်ဒါကတော့အများဆုံးတွေ့တဲ့ ယောဂီအစအများဆုံးစာပိုင်းမှာတွေ့တယ်အခုဆိုယောဂီတော်တော်များများဝိပဿနာ ရှုတဲ့ပုံကိုဆိုရင်ဒီဒုက္ခဝိနာနဲ့နှပန်းလုံးနေရတာများပါတယ်။အဲဒုက္ခဝိနာရှုတော့မယ်ဆိုရင်ဒုက္ခဝိနာဆိုအခံခက်တဲ့ခံစားမှုကိုပြောပါတယ်။ဒီဒုက္ခဝိနာကိုရှုတော့မယ်ဆိုရင်နံပါတ်1ဣရိယာပုတ်ကိုမပြင်ဘဲနဲ့သိခံပြီးမှတ်နိုင်ရမယ်။ကြိတ်မိတ်ပြီးသိခံတာမဟုတ်ဘူးနော်။ဣရိယာပုတ်ကိုမပြင်မပြင်မဲမှတ်နေအောင်ဘာလို့ရလဲဆိုဘုန်းကြီးတို့ကခြေထောက်နှစ်ဖက်ထပ်မထားစေချင်တော့ နံပါတ်၄ကခန္ဓာကိုယ်ကြီးကိုဒီတင်းပြီးသိခန္ဓာမျိုးတချို့ကြိတ်မိတ်ပြီးသိခန္ဓာမျိုးတွေခန္ဓာကိုယ်ကိုတင်းတောက်တင်းပြီးသိခန္ဓာမျိုးစိတ်ကိုတင်းပြီးသိခန္ဓာမျိုးဒါမျိုးမလုပ်ရပါဘူးခန္ဓာကိုယ်ကြီးလည်းတက်တောင့်တက်တာထားမယ်စိတ်ကိုလည်းဟုတ်လားတက်တောင့်တက်တာထားမယ်နော်ဖြစ်ခြင်းစောတွေနော်ပျောက်ခြင်းစောတွေနော်တရားအထုတ်တကဖြစ်ခြင်းစောတွေရခြင်းစောတွေ ਨੇ အဲ့ဒီလိုမျိုးမမှတ်ရပါဘူးစိတ်ကိုအေးအေးထားပြီးတော့မှတ်နေရမယ် နံပါတ်3ကတော့ဘုန်းကြီးတို့ငကုလပိတာသုံးနဲ့ညီဒိဋ္ဌိကိုညာနဲ့ကြိုးခွာထားမယ်ဒိဋ္ဌိကိုကြိုးတင်ခွာထားတယ်ဆိုတာကဝိပဿနာရှုတဲ့သဘောလေးနားလည်တာဝိပဿနာရှုတယ်ဆိုဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးရှုရတယ်ဒီခန္ဓာ၅ပါးကိုအချင်းချုပ်ပြောရင်ရုပ်ကိုဆွဲလန်းယူဘက်ခန္ဓာပေါ့ဗျာဒါရုပ်ကိုခေါ်တယ်ခံစားတဲ့ဝေဒနာလေးကိုဆွဲရင်ဝေဒနာမှတ်သားတဲ့တင်ညာလေးကိုဆွဲလန်းနေတင်ညာပေါ့ သင်္ခါရကြမ်းတဲ့လောဘဒေါသမောဟမာမနဖြစ်တဲ့သဘောတွေဒါတွေကသင်္ခါရခန္ဓာသိနေတဲ့သဘောလေးဝိညာဉ်နဲ့ခန္ဓာဒီနှစ်ခုကိုကျင်းချုပ်ရင်ယုတ်ကယူဘက်ခန္ဓာယုတ်တရားပေါ့ဝိညာဉ်ခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒါနံလို့ခေါ်တယ်ကျင်းချုပ်လိုက်တော့ယုတ်နဲ့နံနဲ့ပဲရှိတယ်ဒီယုတ်နံနှစ်ပါးရဲ့သဘောကိုယုတ်သဘောနံသဘောမြင်အောင်ရှုရတယ်ငါနဲ့တွဲမရှုနဲ့ငါမပအောင် ခွာထားတဲ့သဘောဒါယုတ်သဘောတသက်ပဲနာမ်သဘောတသက်ပဲလို့ဒီလိုညံနဲ့ကြိုတင်သိထားတာဒါငါမဟုတ်ဘူးယုတ်သဘောတသက်နာမ်သဘောတသက်ဒီလိုကြိုတင်ဆင်ញင်ထားတဲ့သဘောဒိဋ္ဌိခွာတယ်လို့သုံးပါတယ်ဒါကတော့ဘုန်းကြီးမနေ့ကပြောတယ်ငကုလပိတာသုံးတဲ့အညီပြောတာနောက်တစ်ခုကဘုန်းကြီးတို့စောစောကရက်တွေပေါ့လို့တရားစခန်းမတိုင်ခင်မှာဘုန်းကြီးအနတ္တလက္ခဏာသုံးအကြောင်းပြောနေပါတယ်အနတ္တဆိုပါလေကိုဖြစ်ချင်တာမဖြစ်တာပဲ ဟာငါမကောင်းတာတွေခံစားပါစေမကောင်းတာတွေခံမခံစားပါရနဲ့ဒီလိုစီမံလို့ခံခွဲလို့မရဘူးကိုဖြစ်စလို့ဖြစ်လို့မရဘူးသူဖြစ်စလို့ဖြစ်နေတာဒီရုပ်တဘာဝနာမ်တဘာဝတွေကိုဘုန်းကြီးတို့ကဒုတိယအနတ္တလက္ခဏာတို့ရညွန်ကြားချက်ရအနတ္တသဘောကိုကြိုးဆင်ရမယ်ဒီရုပ်တဘာဝနာမ်တဘာဝတွေကသူဖြစ်စလို့ဖြစ်နေတဲ့အရာတွေပဲကိုဖြစ်စလို့ဖြစ်တဲ့အရာမဟုတ်ဘူးလို့ကြိုးဆင်ရတယ်ဒုက္ခဝင်တော်ရှုတော့မယ်ဆိုဒါလေးမှတ်ထားစေခြင်းနဲ့ နောက်တစ်ခုကတော့ဒီဒုက္ခဝနာကိုရှုတဲ့အခါမှာပျောက်လို့တဲ့စိတ်နဲ့မရှုရပါဘူးဝိပဿနာရှုတယ်ဆိုတော့ဘုန်းကြီးတို့ကဒီလောဘဒေါသမောဟကိလေသာတွေကုန်ဖို့နိဝရဏတွေကုန်ဖို့ကျင့်တာလောဘနဲ့ရောပြီးရှုမယ်လောဘစိတ်နဲ့ရှုမယ်ဆိုအဲ့ဒီနေရာမှားပါတယ်နောက်ဒီဒုက္ခဝင်တော့ရှုတဲ့အခါမှာဟောငါထိုင်းနေတာကြာပြီတလားလောက်ရှိပြီတပတ်လောက်ရှိပြီဒီတခါတော့အပြတ်ကို ကြော်အောင်မှတ်မယ်လွန်အောင်မှတ်မယ်ချော့အောင်မှတ်မယ်ဒီလိုမျိုးနဲ့စိတ်ကြမ်းကိုကြမ်းဒေါသကြီးနဲ့မှတ်တာမျိုးလည်းမလုပ်ရပါဘူးတရားရှုမှတ်တယ်ဆိုတာကဒေါသတွေကိုအောင်နေအောင်မှတ်တာမကုံငင်နေအောင်မှတ်တယ်ပေါ့ဗျာအဲ့လိုရှုမှိုင်းရှုမှိုင်းနဲ့တမာရီအားမကောင်းတဲ့ခါကျတော့ဒေါသလည်းမကြော်ဘူးမလွှမ်းမိုးနိုင်မလွှမ်းမိုးနိုင်တော့စိတ်ဓာတ်တွေကျလာတတ်တယ်ဒါအကြဒေါသခေါ်တယ် တရားရှုမှတ်တကကြဘယ်ဒေါသနဲ့မှမမှတ်ရအောင်အတက်ဒေါသနဲ့လည်းမမှတ်ရပါဘူးအကြဒေါသနဲ့လည်းမမှတ်ရပါဘူးဘယ်လိုမှတ်ရမလဲဒီဒုက္ခရဲ့ခံစားနေတဲ့သဘောလေးသိယုံတာသိဖို့ဥတည်ချက်နဲ့မှတ်ပါအဲတော့ဒုက္ခဝိနာသဘောကိုသိချာသိအောင်ဘယ်လိုလုပ်မလဲဟောဒုက္ခဝိနာပထမဆုံးဒီဒုက္ခဝိနာခံစားတဲ့သဘောကိုဘယ်နာခံစားနေသိချာသိအောင်ရှုပါဒုက္ခဝိနာဆိုတာ ရုပ်ခန္ဓာကိုယ်ကိုဆူးညောင်များဆူးသလိုအခံခက်တဲ့သဘောပါလားဒီလိုခံခက်တဲ့သဘောဟာအခိုက်တံပဲအခိုက်တံပဲဖြစ်တာပဲခံခက်တဲ့ဆင်းရဲတဲ့ခံခက်တဲ့သဘောကနေပြီးတော့ပြောင်းလဲသွားရင်ချမ်းသာသဘောဖြစ်သွားမှာပဲလို့ဒီလိုဆင်ញင်ပြီးတော့ဆင်းရဲတဲ့ခံခက်တဲ့သဘောလေးကိုသိချာညာနဲ့စူးစိုက်ပြီးရှုရမယ်ဒီလိုရှုတဲ့အခါမှာသိဖို့ရှုရမယ်လို့ခုနကဘုန်းကြီးပြောခဲ့ပါပြီ ဒီဆင်းရဲတဲ့ခံကက်တဲ့သောအပေါ်ယံလေးဖြစ်သလားအတွင်းထဲတွေဖြစ်နေသလားတနေရာတည်းပဲခံစားနေရသလားတခြားနေရာကိုပြောင်းသွားသလားဒါလေးကြည့်ရင်မြင်ပါတယ်သေးသေးလေးခံစားရလားကြီးကြီးကြီးခံစားနေလားရုပ်တရက်ခံစားမှုကဖြစ်ပေါ်လာသလားဖြည်းဖြည်းချင်း ဖြစ်ပေါ်နေသလားဒါညာနဲ့တေချာကြည့်မြင်ပါတယ်နော်ဒီလိုခံစားမှုကပူပြီးခံစားနေသလားအေးခဲပြီးခံစားနေသလား မာတော့မိခံစားနေလားလေးပြီးခံစားနေလားစူးအောင်ပြီးခံစားနေသလားထုံကျင်ပြီးခံစားနေသလားကြိုက်ခဲပြီးခံစားနေသလားအကြောတွေဆွဲပြီးဆန့်ပြီးခံစားနေသလားညာနဲ့တေချာကြည့်ရသိခံပြီးတော့ညာနဲ့စူးဆဆရှုရမယ်နော်ရှုရင်းနဲ့တိမခံနိုင်တော့နာရင်နာကျင်လာရင်တော့ဘုန်းကြီးကဘယ်လိုလုပ်စေချင်လဲဆိုရှုမှတ်နေကြဝင်လေထွက်လေပုဂ္ဂိုလ်ဝင်လေထွက်လေပြန်မှတ် တချို့ကြတော့ဝါယောဒ1ဘိုက်ကိုမှတ်ရင်ဝါယောဒ1ဘိုက်ကိုပြန်မှတ်ရတယ်မခံနိုင်သေးခံနိုင်မှသိခံနိုင်မှရှုစေခြင်းနဲ့နော်အဲ့လိုနီးမျိုးစုံရှုကြတခါတလေကြခပ်ဖို့ပေါ်လေးရှုကြတခါကြရှုဆက်ဆက်ရှုလိုက်ကိုရှုမှတ်နေကြကမ္မဋ္ဌာန်းရှုလိုက်ဒီလိုလုပ်ရတယ်အဲဝေဒနာရှုမှတ်တဲ့ခါမှာခုနငါလဲခွာထားမယ်ငါမပါအောင်ရှုတတ်မယ် အနတ္တသဘောသူဖြစ်လို့ဖြစ်တဲ့သဘောပါလားလို့ဉာဏ်နဲ့ဆင်ញင်ပြီးရှုရင်ကိုကတော့ခန္ဓာကိုယ်ကြီးရှိနေတော့ကြာကြာထိုင်တော့နာတာကျင်တာတော့ဖြစ်နေမှာပဲဒါတွေကတော့ခံစားရမှာပဲဒါမဲ့လို့ကိုကနာပေမဲ့လို့ငါကပြီးရှုမယ်အနတ္တသဘောဆင်ញင်ရှုမယ်ဆိုရင်စိတ်ကမနာပါဘူးဒါကြောင့်မို့ဘုန်းကြီးတို့ကငါခွာပြီးရှုစေခြင်းနဲ့အနတ္တသဘောကိုဆင်ញင်ပြီးရှုစေခြင်းနဲ့ငါမခွာဘဲနဲ့ ဟုတ်လားဒီနာရကျင်နာလဲနာရကျင်နာခံစားရနာရကျင်နာလဲငါဒီရုပ်ပေါ့နာရကျင်နာဆိုရုပ်တရားပါဒါငါခံစားနေတာလဲငါမှတ်သားနေတာလဲငါဒါမျိုးတွေဖြစ်တတ်ပါတယ်ဒီပေါ်မှာချိန်ပေးရွယ်ပေးဒါမျိုးတွေပြုတ်လုံနေတာလဲငါသိနေတာလဲငါဒီလိုငါနဲ့ရှင်တွဲပြီးတော့ရောပြီးမှတ်မယ်ဆိုရင်ကိုယ်လဲနာတယ်စိတ်လဲနာပါတယ် အဲ့ဒီပုံမှာခုနယုံဏတရားတွေပုံမှာငါခွာပြီးတော့မှတ်မယ်သို့မဟုတ်အနတ္တကြိုးဆင်ញင်ပြီးမှတ်မယ်ဆိုရင်နာရတတ္တသိရတတ္တခံစားရတတ္တမှတ်သားရတတ္တသူကသူကွဲပြားလာတယ်ကွဲပြားလာရင်ကိုယ်ကတော့နာပြီးတော့စိတ်ကမနာပါဘူးအဲ့လိုရှုမှတ်စေချင်ပါတယ်အဲ့လိုရှုမှတ်ရင်ကိုကဘယ်လိုတွေ့လာလဲဆိုတော့ကိုယ်သာနာပြီးစိတ်မနာအောင်ရှုမှတ်နိုင်တာလေ အဲ့တော့နာကျင်မှုသဘောကတော့ခန္ဓာကိုယ်ရှိတော့နာမှာပဲတိုးနာလဲယောနာလဲတိုးနာလဲယောနာလဲနာရတတ္တတိရတတ္တအဲ့လိုမျိုးနဲ့ရှုမှတ်တတ်မယ်ဆိုရင်ကိုယ်သာနာပြီးစိတ်မနာပါဘူးကိုယ်ကိုယ်သာနာပြီးစိတ်မနာလဲအရှုလို့ကောင်းတယ်တိုးနာလဲယောနာလဲတိုးနာလဲယောနာလဲဒီစိတ်ကိုရှုတာကစိတ်တည်တဲ့စိတ်ကလည်းရှုရခက်တယ်ဝေဒနာကစိတ်တဲ့ဆိုင်ရှုရတာလွယ်ဘာလို့ထင်ရှားတာဒုက္ခဝေဒနာ တိုးနာလဲရောနာလဲတိုးနာစိတ်ကြည်ရမှစိတ်ကထွက်ထွက်ထွက်ထွက်သွားတယ်ဒီဝေဒနာထင်ရှားနေတဲ့ခါကျကပ်ပြီးလိုက်လို့ရအဲ့ဒါသူများတခြားနဲ့မတူတမာတိရလွယ်တယ်ဒါကြောင့်မို့ချမ်းမြေဆရာတော်ကြီးပါတော့ဘုန်းကြီးမနေ့ကချမ်းမြေဆရာတော်ကြီးမင်းတဲ့စကားလေးပြောခဲ့ဖို့ပါတယ်ကိုယ်သာနာပြီးစိတ်မနာအောင်ရှုမှတ်တတ်မယ်ဆိုရင်နိဗ္ဗာန်ကိုသွားတဲ့တော့တချောင်းရပြီတမာတိဖြစ်လွယ်လို့တင်စားပြောတာ တိုးနာလဲရော့နာလဲတိုးနာလဲရော့နာလဲသီခံမှတ်နေစိတ်ကဒီပေါ်မှာပဲကတ်နေတော့ဘေးမသွားဘူးအဲ့ဒါတော်တော်ကောင်းတယ်တမာရီရလွယ်တယ်တမာရီဖြစ်လွယ်ကျင်းကျင်းနဲ့တိုးနာလဲရော့နာလဲတိုးဘေးကထိုင်ကြည့်လို့ကြည်ရတယ်ဒီတော့မှရောမကြည့်အောင်ငါနဲ့လည်းမကြည့်အောင်ကိုဖြစ်လို့ဖြစ်တဲ့သဘောမျိုးလည်းမကြည့်အောင်အနတ္တသဘောဆင်ញင်ကြည့်ရဒါသဘာဝတိုင်းဖြစ်နေတဲ့အရာပဲအဲ့ဒီလိုဘေးကနေထိုင်ကြည့်လို့ကြည်တတ်မယ်ဆိုရင် တိုးနာလဲယောနာလဲတိုးနာလဲယောနာလဲတိုးနာလဲယောနာတမာရီအားကောင်းလာရင် तू ကဖြည်းဖြည်းနဲ့ယောပါယောပါသွားပြီးကြော်သွားတယ်တမာရီနဲ့လွှမ်းမိုးထားတာနော်လုံးဝကြီးဒီဝိညာဉ်ချုပ်ပြောက်သွားတာမဟုတ်ဘူးတချို့ကြတော့ဒီလိုတမာရီအားကောင်းလာတချို့ပုံစံတဦးနဲ့တူမတူဘူးဗျာတချို့ကြဒီဒုက္ခဝိညာဉ်ကြီးကပေါက်ကွဲပြည့်စည်ပြီးတော့ဒီလိုကြွတ်တက်သွားတဲ့သဘောမျိုးတွေတွေ့ရတယ်မှတ်ထားဖို့ကဘုန်းကြီးတို့ ဒုက္ခဝေဒနာချုပ်အောင်ကျင့်လို့မရပါဘူးဒီဒုက္ခနာဒုက္ခဝေဒနာမှာဖြစ်နေတဲ့လောဘဒေါသမောဟမာမာနတွေပဲချုပ်အောင်ကိုအောင်နေအောင်ကျင့်လို့ရတယ်ဒုက္ခဝေနာတို့ဒုက္ခဝေနာတို့ဘက်ကဝေနာတော့တစ်မျိုးပြီးတစ်မျိုးဖြစ်နေမှာပဲဒုက္ခဝေနာမပေါ်ရင်ဒုက္ခဝေနာလာနိုင်မယ်ဒုက္ခဝေနာကြော်သွားရင်ဒုက္ခဝေနာလာနိုင်မယ်အဲဒုက္ခဒုက္ခဝေနာအစင်မှာကနှစ်ပိုင်းပေါ့နော် ငါနဲ့တွဲမှမယ်အနတ္တဆင်ញင်ပြီးတော့လည်းမရှုတတ်ဘူးဆိုရင်ကိုယ်လည်းနာတယ်စိတ်လည်းနာတယ်ဝေဒနာနဲ့ငါနဲ့မတွဲပဲမှတ်မယ်ငါနဲ့မရောပဲမှတ်မယ်ဆိုရင်ကိုကတော့နာနေမှာခန္ဓာကိုယ်ရှိတော့စိတ်ကမနာဘူးဒါမျိုးမှအဲ့လိုမှိုင်းမှိုင်းမှိုင်းနဲ့ဒီဒုက္ခဝနာကြော်သွားပြီခုနလိုပောက်ကွဲပြက်စီးပြီးကြော်တာရှိတယ်ဖြည်းဖြည်းချင်းသေးပြီးကြော်လွားသွားတာရှိတယ်တုံ့တူမတူဘူးနော် အဲ့ဒီအခြေအနေရပဲဒီဒုက္ခဝိနာကြော်သွားပြီလွတ်သွားပြီဆိုလွှမ်းမိုးသွားတာလွှမ်းမိုးသွားရင်ဒုက္ခဝိနာလာတယ်ဝိနာမချုပ်ဘူးဒုက္ခဝိနာလာတယ်ဒုက္ခဝိနာကြရင်ဖရာကဘာမိန့်ထားလဲဆိုတော့ဒုက္ခမြောင်ရှုရမယ်ဒါပြောတယ်ဒုက္ခဝိနာဖြစ်တဲ့ခိုက်တန်ကြတော့ဟာကိုယ်ကလည်းချမ်းသာစိတ်ကလည်းချမ်းသာကိုယ်ကလည်းပေါ့စိတ်ကလည်းပေါ့အမှန်မှတ်လို့ကောင်းတယ်ပီတိတွေမျိုးစုံဖြစ်တယ်ဟုတ်လားပီတိတွေတငိမ့်ငိမ့်တသိမ့်သိမ့်နဲ့ဒီလိုတွေဖြစ်တာ အဲ့ဒီနေရာမှာအင်မတန်ရှုလို့ကောင်းတယ်ဒီရှုမှတ်တဲ့အာယုံမှာလည်းစွဲမြဲကပ်နေတယ်အဲ့ဒီအချိန်မှာမှားတာဟိုလားငြိမ်ကောင်းတော့တိမ်ကောင်းတော့ဘုန်းကြီးတို့ပါဠိတော်ရမှာဆရာတော်ကြီးကဒီလိုတုံးထားတယ်ကိုကလည်းပေါ့စိတ်ကလည်းပေါ့ကိုယ်ကလည်းငြိမ်ချစိတ်ကလည်းငြိမ်ချရုပ်ရည်အများစုကအဲ့ဒီလိုအမျိုးလေးတွေ့လာတဲ့ခါကျตาရတယ်ဂျင်းတ်တယ်ဂျင်းတ်တော့ရှေ့ဆက်မသွားကြအောင်ဒါလေးပဲမှန်တယ်ဈဉ္ညာလျှောက်လို့လည်းမှဈဉ္ညာလျှောက်ပြီးမှတ်လို့လည်းအင်မတန်ကောင်းတယ် ထိုင်မိုက်နေလည်းအမြဲတမ်းကောင်းတယ်လွတ်သွားတယ်လို့မရှိဘူးရှုမှတ်လို့ကောင်းတယ်ဘာဖြစ်လို့ဒုက္ခဝိနာလည်းမတွေ့တော့ဘူးအာယုန်နဲ့မစိနေလည်းကပ်နေတော့ရှုမှတ်လို့ကောင်းတယ်အဲ့ဒါကြောင့်မို့ तू ကဒီပေါ်မှာตาရနေတတ်တယ်ตาရနေရှေ့မတက်ဘူးဗျဒီဒုက္ခဒီဒုက္ခဝိနာตาရမှုရပ်တော့ဘာရှုရမလဲဒုက္ခသဘောမြင်အောင်ရှုရဒုက္ခဝိနာဘောตาရနေသူကယုံရဘလို့ဖြစ်တာလဲဆိုဒီချမ်းသာတယ်လေးကိုလည်းตาရနေတယ် တိမ်ကောင်းလေးตายရတဲ့ငြိမ်ကောင်းလေးตายရတဲ့ကိုချမ်းသာตายရနေတဲ့စိတ်ချမ်းသာတာตายရနေတယ်ตายရနေတာနှစ်သက်တာပေါ့နှစ်သက်တဲ့ကကျတော့ဒီตายရမှုဒီချမ်းသာမှုလေးလည်းနှစ်သက်ตายရနေတယ်ဒီတဲ့ကောင်းတာတွေလည်းဖြစ်လာလိမ့်လို့ဖြစ်လာနေလို့ဒီလိုမျောနေတယ်ဒါကြောင့်မို့ဒုက္ခဝေဒနာမရှုတတ်ရင်လောဘဖြစ်တတ်တယ်တဏှာဖြစ်တတ်တယ်ဒါကိုပြောပါတယ်အဲ့တော့ဘယ်လိုရှုရမလဲဆိုဒီဒုက္ခဝေဒနာလေးရဲ့ပေါ်ပြီးပြောက်ဖြစ်ပြီးပြက်အနိစ္စမြောင်ရှုနိုင်ကောင်းတယ် တချို့လည်းအနေဆအနေဆသုံးဖို့ဖြစ်ပြဖြစ်ပြပေါ့ချမ်းသာတဲ့သဘောလေးလည်းပေါ်ပြီးပြောပေါ်ပြီးပြောမြန်ရှုကိုချမ်းသာရင်လည်းကိုချမ်းသာတဲ့သဘောလေးပေါ်ပြီးပြောပေါ်ပြီးပြောစိတ်ချမ်းသာရင်လည်းစိတ်ချမ်းသာတဲ့သဘောလေးပေါ်ပြီးပြောပေါ်ပြီးပြောကိုငိမ့်ချမ်းနေကိုငိမ့်ချမ်းတဲ့သဘောလေးပေါ်ပြီးပြောမြောင်ရှုအနေဆသဘောမြောင်ရှုစိတ်ငိမ့်ချမ်းနေလည်းအနေဆသဘောမြောင်ရှုကိုပေါ့နေလည်းအနေဆသဘောမြောင်ရှုစိတ်ပေါ့နေလည်းအနေဆသဘောမြောင်ရှုအဲ့တော့အနေဆသဘောဆိုတာပေါ်ပြီးပြောဖြစ်ဖြစ်ပြက်ကိုပြောတယ် ဒီချမ်းသာတဲ့သဘောလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်အဲ့လိုမြင်လာတဲ့အခါကျစိတ်ထဲကဘလို့ညံထဲမှာပေါ်လာလိမ့်မယ်။ဟိုဒီချမ်းသာတာလေအမြဲတမ်းချမ်းသာနေတာမဟုတ်ပဲ။ပေါ်ပြီးပြောက်ဖြစ်ပြီးပြက်နေတဲ့ဆင်းရဲခြင်းတစ်မျိုးပဲလို့အဲ့လိုညံထဲမှာမြင်လာလိမ့်မယ်။ညံထဲမှာမြင်သွားရင်တော့ဒီဒုက္ခဝနာကျော်သွားတာပဲ။အဲ့ဒီလိုမမြင်တဲ့ရွေးကတော့ဘုန်းကြီးတို့ဒီညံအခိုက်တမှာယောဂီတွေအများစုကလဲနေတာရှေ့မတက်ဘူး အများစုတွေ့တယ်အဲ့တော့သူတို့မေးလိုက်တော့ဆရာတော်လည်းမှတ်လို့ကောင်းတာပဲဘာလို့လျှောက်တခြားတွေလျှောက်ခိုင်းနေမှမသိဘူးဒါမျိုးတွေသူတို့ကပြန်ပြီး complaint တက်တာတယ်တပည့်တို့ဒီမှာမှတ်လို့ကောင်းတာဈေးရံလည်းမှတ်လို့ကောင်းနေတာပဲထိုင်မှတ်လို့လည်းကောင်းနေပါပြီဘာလို့သေးလဲသူတို့အဲ့လိုမျိုးဘုန်းကြီးတို့ကဒီတဲ့ဒီတဲ့ဉာဏ်တွေကို ဖြစ်စေခြင်းဖြစ်စေခြင်းလို့ညွှန်ရတာတချို့ကအဲ့ဒါလောက်တင်သားရနေဒီ ဝါယောဒဆိုတာအိမ်မှာ main ကဝါယောဒကိုဝါယောဒကိုများများကြည့်ရတယ်ချမ်းသာတဲ့သဘောလေးတော့မဆိုင်နဲ့ဝါယောဒကြည့်တော့ဝါယောဒဒီဝင်လေထွက်လေကြည့်တဲ့ဘောဝင်လေထွက်လေကြည့်ရတယ်ကတ်မှန်နေရဒီဝင်ဝင်လေထွက်လေလေးကအဲ့ဒီဥရပယညာမှာရှေ့ပိုင်းနောက်ပိုင်းနှစ်မျိုးခွဲထားတယ်ပေါ့ရှေ့ပိုင်းမှာခုနလိုပိဋိပတ္တိတွေလာတာတဲ့အလင်းရောင်တွေတွေ့တတ်တယ်အတုပတွေတွေ့တတ်တယ်သူများအတုပတွေ့တတ်တယ်ကိုယ်အတုပတွေ့တတ်တယ် ဖရာနမိတ်အာရုံတွေတွေ့တတ်တယ်တန်ခါနမိတ်အာရုံတွေတွေ့တတ်တယ်တောတွေတောင်တွေတွေ့တတ်တယ်အမျိုးစုံတွေ့တာပေါ့နော်အလောင်းကောင်တွေတွေ့တတ်တယ်ဒါမျိုးပေါ့အဲ့ဒီခိုက်တာမှာပိဋိပတ်တိတွေကတော့အတိုင်းနဲ့လွန်လာတာပဲအဲ့မှာကျင့်တတ်တာရောင်လင်းကထွက်လာတဲ့ကအဲ့ချိန်မှာသူကဘာဖြစ်တာလဲဆိုခါရင်ကစိတ်ကအယောင်လင်းမထွက်ဘူးအဲ့ဒီညံပိုင်းဥရပြညာရှေ့ပိုင်းလောက်ရောက်တဲ့ကကြာနိဝရဏတွေသုံးဖို့ကိလေသာတွေကင်းငြိမ့်လာတဲ့ကကြာစိတ်ကအယောင်လင်းလေးတွေထွက်လာ အဲ့တော့ယောဂီကဘယ်လိုထင်တာငါခန္ဓာကိုခါတဲ့ရောင်လေးမထွက်ဘူးအခုရောင်လေးနေထွက်နေပြီဒါပဲဖြစ်ရမယ်မညာဖုန်ညာဇာမိုင်းသွားတဲ့ပုံကလည်းဇိုင်းကားတွေမစင်ញင်နေဘူးဒီရောင်လေးတွေကလင်းရောင်တွေထွက်နေပြီဇန်ဆိုတာဒါပဲထင်တယ်ဒါလေးတွေตาရနေတာတကယ်တမ်းကျတော့မက်အစစ်မုံမက်တုလို့ခေါ်တယ်ဇန်နဲ့ဇန်အစစ်မုံဇန်တုပဲ အဲ့ဒါတွေကိုဘုန်းကြီးတို့မေတ္တာရစေခြင်းတာယာနေတော့မတုဇံတုနဲ့ပဲချိန်ကုန်နေတတ်တယ်ဒီထဲမှာမျောနေတတ်တယ်အဲကြောင့်မို့ဒီခန်းမှာလည်းကြာတတ်တယ်ဆိုဘုန်းကြီးတို့သတိပေးရတယ်အဲ့ဒီအဲ့ဒီချိန်မှာဘုန်းကြီးတို့ကဘာကိုရှုမှတ်နေလဲဒီချမ်းသာတွေကိုသိမလိုက်နဲ့ကိုချမ်းသာတဲ့စိတ်ချမ်းသာလိုက်နေဒီတတိယချမ်းသာမျောနေတတ်တယ်ဒီဟာကိုမှတ်ခြင်းနော်ဒီခံစားမှုကိုမှတ်ခြင်းနော်ခုနလို ဒုက္ခမြောင်မှဒုက္ခမြောင်ပါမှမလဲအနိစ္စမြောင်မှပေါ်ပြီးပြောက်ဖြစ်ပြီးပြမြင်လို့ရှိရင်သူကြော်သွားမှာအဲ့လိုမမြင်မကြော်ဘူးအဲ့ဒီခိုက်တာမှာနောက်တစ်ခုကတော့ကိုကဒီမှာ main ကမ္မထာဘာမှနေလဲအဓိကကမ္မထာဖောင်းမိမ့်မှတ်နေသလားဝင်လေထွက်လေပဲမှတ်နေလားအဲ့ဒီအာယုံကပ်မှာဥရဝယညာရှေ့ပိုင်းနောက်ပိုင်းရှေ့ပိုင်းကခုနကဝိပဿနာဉာဏ်ကြီးကြောင်း10ပါးပေါ့10ပါးဆိုပေမဲ့လို့နောက်ဆုံးနိကန္တိဒီပေါ်မှာตายရတဲ့တဏှာပုံဆိုးတယ် အလင်းရောင်တို့ပီတိတို့ပတ္တိတို့ကဒါပြဿနာမဟုတ်ဒီပုံမှာตาရတဲ့တဏှာကပိုဆိုးတယ်အဲ့ဒါကြောင့်မအဲ့ဒီနေရာမှာကြာနေတာအဲ့တော့ခုနကဒီချမ်းသာတဲ့သဘောလေးတွေပေါ်ပြီးပြောင်းမြောင်ရှုမယ်နောက်တစ်မျိုးကတော့ဒီဝင်လေထွက်လေမှလည်းဝင်လေထွက်လေပြန်ပြီးအတိကတ်ကြည့်ဖောင်းပင်ကိုင်ဖောင်းပင်မိုင်ဖောင်းပင်ကတ်ကြည့်ဥရဗျနောက်ပိုင်းညာနောက်ပိုင်းကျတော့ဒီတဖောင်းတပိန်နဲ့ကအများကြီးတွေ့လာနိုင်မယ်အစလည်းဆုံးကတ်နိုင်တာ ဥပတိပင်သိလာနိုင်မယ်ဝင်တရှုတချိုက်ထဲမှာလည်းအများကြီးတွေ့လာနိုင်မယ်တကွေးတဆန်းတလှမ်းနဲ့မှာခြေတလှမ်းမှာအများကြီးယုံနာတဘာဝတွေအများကြီးတွေ့လာမယ်ဘုရားဗျာညာနောက်ပိုင်းကျတော့ဖြစ်တည်ပြက်မြင်တယ်တနည်းအားဖြင့်ယုံနာသဘောတဘာဝတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပေါ့အများကြီးတွေ့လာအဲ့ဒီပိုင်းမှာအဲ့လိုတွေ့အောင်ရှုရမယ်အဲ့လိုတွေ့တွေ့နဲ့နောက်ပိုင်းကျတော့အဲ့ဒီညာဉာဏ်တွေတဆင့်တဲ့ဘင်္ဂညာရောက်တယ်ဘင်္ဂညာဆိုတာကတော့ ယုံနံတရားတွေအပြက်ကြီးမြင်တဲ့သဘောမျိုးပြောတာပေါ့ဗျာဥရဗျာညာပြီးတော့ဖင်ကညာဥရဗျာညာကြခုနကယုံနံတဘာဝတွေရဲ့အစလည်းဆုံးတနည်းအားဖြင့်ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောအများကြီးတွေ့တာတဖောင်းတပိန်ထဲမှာတရှုတဆိုင်ထဲမှာအများကြီးတွေ့တဲ့သဘောကိုပြောပါတယ်။နော်ခြေတလန်းထဲမှာအများကြီးတွေ့တာ။အဲ့ဒီကနေတဆင့်တက်ရှုလိုက်တဲ့ခါကျတော့ဒီရဲ့ဖြစ်စဉ်တွေကတိတ်မြန်နေတော့နော်ယုံနံ ဘယ်ယုတ်တရားပဲရှုယူနံတရားပဲရှုယူဒါရှုမှတ်စရာအာရောရှုသိစိတ်မှာအတွဲလိုက်ဖြတ်ကလေးဖြတ်ကလေးဖြတ်ကလေးအပြည့်ကြီးတယ်ပျောက်တာပဲတွေ့နေတယ်ဖြစ်တာမမြင်အောင်အပြည့်ကျတွေ့နေတဲ့သဘောဘင်္ဂညာလို့ခေါ်တယ်အဲဒီကနေတဆင့်ဆက်တဲ့ဆက်ကြည့်ရတယ်ဒီတရရနဲ့လင်းမြန်ပြက်နေတယ်အပြည့်ကျမြင်တဲ့ခါကျတော့ဟောငါဘယ်ချိန်မဆိုသိနိုင်ပါလားအဲတော့ အဲ့ဒီသိနိုင်မှသိရတဲ့အတွက်ကြောင့်ဘာဖြစ်လဲဒီယုံနံတရားတွေပေါ်မှာကြောက်စရာဖြစ်မြင်လာတယ်ဒါကိုဗယညံလို့ခေါ်တယ်အဲ့ရန်ဒစင်ဆက်အထုတ်ရတယ်ကြောက်စရာဖြစ်မြင်လာဒီယုံနံတရားတွေပေါ်မှာငါကအကောင်းထင်တာဗျာကိုယ်ခန္ဓာကိုယ်အကောင်းထင်နေတော့အပြစ်မမြင်ဘူးကြောက်စရာဖြစ်မြင်လာ အပြစ်မြင်လာအပြစ်မြင်တဲ့သဘောမျိုးကိုအာရိနဝညံလို့ခေါ်တယ် အပြစ်မြင်လာရင်ဒီယုံ nant တရားတွေနေရတာဟိုညင်းငွေလာတယ်ပေါ့ဗျာစိတ်ပြက်လာတယ်ဒီညာမရခင်ဟာဆိုရင်ဘုန်းကြီးတို့လက်ရှိဘဝဟိုရဟန်းဘဝလည်းပြောနေလူဘဝဆိုပြောနေမယ်လူဘဝလူချမ်းသာနဲ့ပြောနေတယ်နတ်ဘဝနတ်ချမ်းသာနဲ့ပြောတယ်ဘုန်းကြီးတွေဘုန်းကြီးတွေဆိုအကြောင်းကနေနဲ့ပြောနေတယ်ဒါမျိုးပြောတာအဲ့လိုပြောနေတတ်တယ်ဒီအနေ နေဗိဒာညာဖြစ်လာဒီယုံဉာဏ်တရားတွေပေါ်မှာအပြစ်မြင်လာပြစ်မြင်လာညီးငွေလာညီးငွေလာတော့မပြောတော့ဘူးပေါ့ဗျာဒါနေဗိဒာညာလို့ခေါ်တယ်အဲ့ဒါနေစိတ်ပြက်ညီးငွေလာဒီယုံဉာဏ်တရားတွေကိုလွတ်ချင်လာဆွလွတ်ချင်တဲ့ညာပေါ့ဆွလွတ်ချင်တဲ့ညာကိုမုတ်စီတုကမြတာညာလို့ခေါ်တယ်ဆွလွတ်ချင်တော့ဆက်လက်အားထုတ်တာပေါ့ဆက်လက်အားထုတ်လို့ဒီကရှုတိမှုတဖန်ထပ်ပြီးသိတဲ့အတွက်ပရိသင်္ခာညာလို့ခေါ်တယ်အဲ့ဒါနေဆက်အားထုတ်တယ်ပေါ့ဗျာ သင်္ခါရတရားတွေကဒီလိုလွတ်မြောက်လို့စိတ်ဖြင့်သင်္ခါရတရားတွေကိုဖမှန်ထတာအိဆဒုက္ခအနတ္တသိတဲ့ဉာဏ်ကိုလည်းပရိသင်္ခါဉာဏ်လို့ခေါ်ပါတယ်အဲရှုမှန်ရှုမှန်ရင်လည်းဒီယုံနာတရားတွေပေါ်မှာချမ်းသာတယ်လည်းမဟုတ်ဆင်းရဲတာလည်းမဟုတ်ကြောက်တာလည်းမဟုတ်နှစ်သက်တာလည်းမဟုတ်ဒီစိတ်ကိုအငြင်းမြထားနိုင်တဲ့ဉာဏ်လေးဖြစ်ပေါ်လာသင်္ခါရုပ္ပခာဉာဏ်သင်္ခါရုပ္ပခာဉာဏ်ဆိုသင်္ခါရဆိုယုံနာတရားတွေခေါ်တယ်ဥပ္ပခာချမ်းသာလည်းမဟုတ်ဆင်းရဲတာမဟုတ်တဲ့ ညံဆိုတော့ဒီတိမ်မွေ့တာပေါ့ဗျာဝင်လေထွက်လေပဲကြည်ကြည်ဝါရောတက်ပဲကြည်ကြည်ဒါနဲ့တိမ်တိမ်မွေ့ဝင်လေဒီရကဖြစ်နေတဲ့အခါကျတော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒါဥပ္ပခါကောတယ်အဲ့ဒီတိမ်မွေ့တဲ့သင်္ခါရုပ္ပခါညံယုံဏတရားတွေတိမ်မွေ့လာပြီဆိုရင်သင်္ခါရုပ္ပခါညံရောက်တာပဲဒါကတော့ရောက်ဖို့တော့ဘုန်းကြီးတို့တော်တော်များများရှိရတယ်ပေါ့ဓာတ်ရခြင်းသင်္ခါရုပ္ပခါညံတော့ဘုန်းကြီးတို့မဆုံးဖြတ်ပေးဘူးဒီလိုအခြေအနေမျိုးလေးရှိလာရင်လည်းရောက်လာရင်လည်းအရှုခက်တယ် အရှုခဲ့တော့ယောဂီတော်တော်များများမရှုလို့တိမ်မွေးတော့မရှုလို့ဘာဖြစ်ထင်ရှားရနိုင်တယ်ဒီညာရောက်လာရင်ထင်ရှားလိုက်ရင်ဘယ်ဟာရှုရှုတိမ်မွေ့သွားတာပဲအဲ့လိုဖြစ်တာအာတကဒီဟာတိမ်မွေ့နောက်ထင်ရှားတခါလိုက်ရှုမှအာတိမ်မွေ့သွားပြန်အဲ့လိုနဲ့သူကလဲနေတတ်တယ်ဒီသင်္ခါရုပ္ပကညံပိုင်းမှာလေအကြာကြီးကြာတတ်တယ်ဘာဖြစ်လို့လဲဆိုယောဂီကထင်ရှားတာရှုမှအာရတော့ထင်ရှားတာမရှုထင်ရှားတာမဟုတ်တဲ့အာယုံနဲ့ရှုမှမယ်ဆိုအာမရအောင်အာမရတော့ ထင်ရှားရလိုက်ရင်လိုက်ရင်လည်းချိန်ကုန်နေတာပဲဒါကြောင့်မို့အဲ့ဒီချိန်မှာမှတ်ထားဖို့ကိုကဘာကမ္မဋ္ဌာန်းရှုနေတာတော့ဝါရောဒကိုရှုနေတာလားသို့မဟုတ်ဝင်လေထွက်လေကိုရှုနေတာလားဘာဝေဒနာကိုရှုနေတာလဲဓာတိကြကြသိရမယ်ကိုရှုမှတ်နေတဲ့ကမ္မဋ္ဌာန်းကိုရှုမှတ်တအောင်ပဲစ조사ပြီးတော့ခုနလိုပေါ်ရပေါ်ရဉာဏ်နဲ့ဉာဏ်တွေကပေါ်ရပေါ်ရရှုမှတ်လို့ အရေးမကြီးဘူးဗျာဒီညာမှာတော့ထင်ရှားရပေါ်ရလိုက်ရှုမှတ်နေတော့ရှေ့မတက်တော့ဘူးဗျာထင်ရှားရှုမှတ်လိုက်အတန်ပဲဖြစ်ရဘာဖြစ်ဖြစ်နောက်တော့ဘာဖြစ်သွားလဲတိမ်မွေ့သွားတာပဲဝါယောဒရှုလဲတိမ်မွေ့သွားတာဝင်လေထွက်လေရှုလဲတိမ်မွေ့သွားထင်ရှားတဲ့ဒုက္ခဝင်တာဒုက္ခဝင်တာရှိနေတိမ်မွေ့သွားတိမ်မွေ့သွားတဲ့သွားပါလဲဥပ္ပခါပဲဒုက္ခလည်းမဟုတ်ချမ်းသာလည်းချမ်းသာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တဲ့သဘောခံစားမှုသဘောမျိုးဥပ္ပခါခေါ်တယ် အဲ့လိုနေရာရောက်ရင်တော်တော်ရှုရခက်တယ်ကြာလဲကြာတတ်တယ်အဲ့ဒီလိုနေရာမျိုးရောက်လာရင်ဘုရားကဗာမိတ်လဲဆိုတော့ဥပ္ပခဝေနာကိုအရုကမတုခဝေနာအနေဆတော့ဓာတဘာဆိုဓာတဘာတုံးမှာဘုရားဟောတာတယ်အဲ့လိုနေရာမျိုးရောက်ရင်အနေဆမြောင်ရှုမှတ်တာနေဆမြောင်ဆိုဒီ အဲ့ဒီအချိန်မှာတိတ်တိမ်မွေးတဲ့ခါကျလှုပ်လှုပ်လေးတိတ်တိမ်မွေးဝေလေးတွေ့တာဒါလေးဟာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒီလိုမြင်ဖို့အရင်ကြည့်တယ်ဒီတိမ်တိမ်မွေးဝေသဘောတရားလေးကိုနော်ဝါယောဒရှုတဲ့ပုဂ္ဂိုလ်ဖောင်းနေပိနေဖောင်းနေပိနေလှုပ်လို့မြောက်တိတ်တိမ်မွေးနေတယ်ဝင်လေထွက်လေလည်းတိတ်တိမ်မွေးတော့ဝင်လေထွက်လေရှုလို့မြောက်အတိကတ်ကြည့်ရအတိလေးကတ်ကြည့်အောင်ပါပဲတိလေးကတ်ကြည့်တယ်ခမဒီလှုပ်လှုပ်လေးဟာတိမ်မွေးတဲ့သဘောလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုစိတ်ကညွတ်ထားတယ် အဲ့လိုညွတ်ထားရင်ဒီဟာလေးကကြည်နေကြည်နေပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြမှမှအနေဆာမှမှအဲ့ဒါဆိုရင်တော့ပိုကောင်းတယ်အဲ့ဒါဆိုပိုမြင်လွယ်တယ်အနေဆာလို့မြင်သွားရင်လည်းပဲဒီဥပ္ပခဝဏအနေဆာလို့မြင်အောင်ရှုနိုင်ရင်လည်းပဲဉာဏ်ရှေ့တက်သွားနိုင်ပါတယ်ဒါကတော့ဘုန်းကြီးတို့ဓရဘတုံမှာဘုရားမိန့်ထားတာကဥပ္ပခဝဏရှုမှတ်ခြင်းဥပ္ပခဝဏသဘောကိုလည်းသိရမယ်ဒီဥပ္ပခဝဏတည်ငြိမ်ပြီးတော့ ဖြစ်နေတဲ့သဘောဒီတည်ငြိမ်မှုလေးကလည်းအကြောင်းတစ်မျိုးမျိုးနဲ့ဖောက်ပြန်သွားရင်ထင်ရှားလာနိုင်တယ်နော်အဲ့လိုဆင်ခြင်ပြီးတော့ဒီဥပိ္ပခဝေနာသဘောလေးခံစားချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်တဲ့ခံစားမှုသဘောလေးကိုဉာဏ်နဲ့မြောင်ရှုရအောင်ခုနပြောသလိုဒါလေးကိုပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပြီးပြဒီလိုမြောင်ရှုနိုင်လည်းပဲဒုပိ္ပခဝေနာကြော်သွားနိုင်ပါတယ်ဒါကတော့ဘုရားရှင်ကိုယ်တော်တိုင် ဓာတဘသုံးမှာအရုခမတုခဝိနာအနိစ္စတော့ဓာတဘဒါဟောထားပါတယ်အဲ့ဒီနဲ့အညီပြောတာပါပဲအဲ့တော့တဦးနဲ့တူ မတူဘူးဗျဟုတ်လားရှုမှတ်တဲ့နေ့ဒီသင်္ကာရုပ္ပကညာကြော်တဲ့နေ့ပေါ့ဒါတော့ဓာတဘသုံးမှာဘုရား ဟောထားတယ်နောက်တနည်းကတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးသူကိုယ်တိုင်ဒီဝေဒနာနုပဒနာအထုတ်ပြီးတော့ယန္တာ ဖြစ်သွားကြောင်းဟောထားပါတယ်ထေရထာဂရာမှာရှိပါတယ် အဲ့ဒီထဲမှာじゃဘာပြောလဲဆိုဒီဥပိ္ပခဝေနာအနတ္တသဘောမြင်အောင်ရှုရမယ်အနတ္တဆိုတာကိုဖြစ်ရှင်လို့ဖြစ်တာမဟုတ်သူဖြစ်ရှင်လို့ဖြစ်တဲ့သဘောမြင်အောင်ရှုရမယ်ဒါကိုပြောတာပါတိတ်တိမ်မွေ့နေတဲ့ခါကျတော့ဟုတ်လားကိုကတော့ထင်ရှားတာမမှတ်လို့ကောင်းတော့ဒါပဲမျောလင်းနေအဲ့ဒီချိန်မှာဆိုတချို့ဆိုဘာဖြစ်တတ်လဲဆိုထင်ရှားအောင်ခဲတွေခုထိုင်တာတို့တခုတည်းလှုပ်ရှူတာတို့ခြေတော်ကြီးတွေကိုယ်ဟို cross လုပ်ဟိုတစ်ခုနဲ့တစ်ခုရှက်ထိုင်တာလို့ဘလို့လို့လို့ဒီတိမ်မွေးတဲ့နေရာရောက်ရင်ရှုမှန်ရှုမှန်နောက်ဆုံးတိမ်မွေးသွားတာပဲအဲအဲ့လိုမျိုးမလုပ်ပါနဲ့အဲ့ဒီချိန်မှာတော့သူ့တဘာဝအတိုင်းပဲတိမ်မွေးတဲ့အရာလေးပေါ့ဘလို့ကတ်ရှုကြမလဲဒါလေးကြည့်မယ်နော်ကြိမ်မွေးတဲ့အရာလေးကိုနှစ်မျိုးရှုနိုင်ပါတယ်အနေဆာမြောင်ရှုဖို့နဲ့အနတ္တမြောင်ရှုဖို့အဲ့ဒီလိုတိမ်မွေးလာရင် ပြန်ပြီးလုံမရှုပါနဲ့တချို့တိမ်မွေးလာတဲ့ခါကျတော့ဝါယုဒ္ဓဖောင်းမိမှတ်တဲ့ပုဂ္ဂိုလ်ကလည်း ထင်ရှားအောင်လုပ်တယ်ဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်လည်းထင်ရှားအောင်လုပ်တယ်ဝေဒနာတွေမှတ်တဲ့ပုဂ္ဂိုလ်လည်းထင်ရှားအောင်လုပ်တယ်ဒါမျိုးမလုပ်ရပါဘူးသူ့ရဲ့သဘာဝအတိုင်းကြည့်နေရမယ်ဒီတိမ်တိမ်မွေ့မွေ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဝေဒနာလေးပေါ်မှာဘယ်လိုကပ်ပြီးမှတ်နိုင်မလဲဆိုကမ္မထမ်းဆရာနဲ့ဆွေးနွေးပါကမ္မထမ်းဆရာများအိမ်မှာအကြံဉာဏ်ပေးပါလိမ့်မယ်ဘုန်းကြီးတို့ကတော့ဗာအကြံဉာဏ်ပေးလဲအဲ့ဒီချိန်မှာတတိမလွတ်အောင်နော်ကြံတဲ့ဈဉ္ညာလျှောက်တဲ့ခါလဲမလွတ်အောင်မှတ်ရတယ် ပြီးတော့တခါတခါယောဂီတွေကအဲ့ဒီချိန်ကာလမျိုးဆိုဈဉ္ညာနဲ့ထိုင်တဲ့နေရာတော့ညာတော့အပြင်တတိပြတ်ကြတယ်လွတ်နေတာဘယ်လိုနေရာမျိုးလဲဆိုစားတောက်တဲ့နေရာမျိုးတို့အင်းသားရေ ချိုးကန်းသုံးတဲ့နေရာမျိုးတို့ဒီဈဉ္ညာလျှောက်တဲ့နေရာနေပြီးတော့ထိုင်တဲ့နေရာလာတဲ့အခါမျိုးအဲ့ဒီကြားထဲမှာလွတ်နေတာမျိုးတို့တခါတလေ ခုလိုတရားလျှောက်တဲ့ခါမျိုးပေါ့တရားစစ်တဲ့ခါမျိုးမှာတတိလွတ်ပြီးတော့လျှောက်နေတာမျိုးသွားတွေ့ရတယ်။အဲ့တော့သူလွတ်နေတဲ့ဘိုင်းကိုဘုန်းကြီးကလိုက်စစ်ဆေးရတယ်။စစ်ဆေးပြီးတော့အဓိကတော့အရာအလုံးတတိဆက်နေရမယ်။ဘယ်အရာမှဆိုတတိကောင်လို့တတိကရင်တမာရီရမယ်။တမာရီရမှအသိဉာဏ်ဖြစ်တယ်။ခုနတိမ်တိမ်မူးမလို့တမာရီအားကောင်းလားဘလောက်တိမ်မွေးလို့နေနေရှုမှတ်နေတယ်ရှုမှတ်လို့ကောင်းတယ်။အဲတက္ကရုဝေကညာဒီ သင်္ခါရုပ္ပခါရဲ့ဉာဏ်ရဲ့သဘောတွေကိုဘုန်းကြီးတို့စာပေမှာတိတိကျကျပြောတော့ပါတယ်ဒါလေးလည်းခဏခဏပြောရပါတယ်နော်ဒါကဘာဖြစ်လို့လဲဆိုအတွေ့များ ဖြစ်များနေလို့ဒါလေးလည်းခုထပ်ပြောပါအောင်နော်ဒါဖြစ်လို့လဲဆိုဒီຢာတွေကဒီဉာဏ်ရောက်ရင်ဖြစ်တတ်တဲ့သဘာဝတွေကိုဘုန်းကြီးတို့ပြောကြတယ်အဲ့ဒီຢာတွေကဘာတွေလဲဆိုခဏလေးနော်ဘုန်းကြီးဒီဒီအကြောင်းຢာလေးပြောဖို့ကြည့်လိုက်အောင် ဒါတွေကဘုန်းကြီးတို့လွဲမှာဆိုတဲ့အတွက်ဒီကလေးတွေစပြန်ပြန်လှန်ကြည့်ရနံပါတ်1အဒီမှာဝိသုရိမတ်မှာပဲဒီအကြောင်းအရာဖွင့်ထားပါဖွင့်ထားပုံကဘယ်လိုဖွင့်ထားလဲဆိုတော့ဒီခုနကသင်္ခါရတရားတွေတိမ်မွေးတဲ့သင်္ခါရုပ္ပခဉာဏ်ပေါ့လေအဲ့ဒီဉာဏ်ရောက်လာရင်ဆောစောကဉာဏ်ဒီမှာဆိုဘင်္ဂဉာဏ်တို့ဘယဉာဏ်တို့ကြောက်တာတွေဖြစ်ခဲ့တယ်ဒီဉာဏ်ရောက်ရင်ကြောက်တာတွေလန့်တာတွေမဖြစ်ဘူး အာရိနဝညာတို့ကအပြစ်မြင်တယ်နေဗိဒာညာတို့ကညင်းငွေတယ်ဘုသိတုကမြကြညာတို့ကဆွန့်လို့လည်းစိတ်ဖြစ်တယ်ပရိသင်္ခာညာကြအထူးကြောင်းကြစားပြီးရှုရတယ်ဒီညာရောက်တော့အဲ့လိုမဖြစ်ဘူးနော်အပြစ်မြင်တာလည်းမရှိဘူးညင်းငွေတာလည်းမရှိဘူးဆွန့်လို့လို့စိတ်လည်းမရှိဘူးအထူးကြောင်းကြဆိုက်ပြီးမှတ်ရတဲ့သဘောမရှိဘူးနော်ဥရဗျညာတို့သာပိဋိပတ်တိတွေကလွန်ကဲတော့ကတိတ်နှစ်သက်တယ်တိတ်သဘောကြတယ်ဒီညာရောက်တော့ဒီလိုမဖြစ်ဘူးနော် အတိကလည်းမြန်မမှတ်နိုင်တာမရှိတော့အောင်လည်းအတိကမြန်နေတယ်နော်တိမ်မွေ့နေတိမ်မွေ့နေတဲ့ကဟိုတုန်းကလိုဟိုတားရင်နှစ်သက်တာလည်းမရှိဘူးပျော်မွေ့တာလည်းမရှိဘူးတိမ်တိမ်မွေ့ဝင်နေဖြစ်နေဒါကြောင့် तू ကဘယ်လိုဖြစ်လဲဆိုတော့ကောင်းတဲ့အာယုမှာပဲဖြစ်မကောင်းတဲ့အာယုမှာဖြစ်ဖြစ် तू ကကြုံကြုံညီမျှစွာထားနိုင်တယ်ဥမာဒုက္ခဝေဒနာရှုလဲ तू ကညီစိတ်ကိုညီမျှထားနေဒုက္ခဝေဒနာရှုလဲညီမျှထားနေရှုရှုနဲ့တိမ်မွေ့သွားတော့ တိမ်မွေ့သွားတဲ့အခါကျဒုက္ခလည်းမဟုတ်တော့ဒုက္ခလည်းမဟုတ်စိတ်ဝဉ္ကြီးများထားနိုင်တာပဲဒါကြောင့်ထင်ရှားတာမလိုက်နဲ့မလိုက်နဲ့ဆိုတာကိုပြောတော့တခါသူကဘယ်လိုဖြစ်တတ်လဲဆိုတော့ဒီညံပိုင်းမှာကျတော့အောက်ပိုင်းညံနဲ့မတူအောက်ပိုင်းညံကဆိုဘုန်းကြီးတို့ဒီရှုမှတ်ဆရာအာယုံနဲ့ကြောင်းကြဆိုင်မှတ်နေရတာအာယုံနဲ့ကြောင်းကြဆိုင်ရတဲ့ရှုမှတ်သည့်စိတ်ကိုလည်းလွတ်မတော့ရှုသည့်စိတ်လည်းလွတ်မတော့တခြားရှုမှတ်နေရဒီညံရောက်တဲ့အခါကျတော့ ဒီရှုစရာအာရုံလည်းအလိုလိုပေါ်တာကြောင်းကြဆိုင်စရာမလိုရှုမှတ်သည့်စိတ်ကလည်းအလိုလိုကိုမှတ်ရတာဖြစ်နေဘလောက်သိမ်မွေ့သိမ်မွေ့ဘလောက်မြန်မြန်ပေါ့လေသူကလိုက်နိုင်တယ်မှတ်နိုင်တယ်ဒီတင်ညာရဲ့သဘာဝပဲအဲ့ဒါလေးဒါတော့ဘုန်းကြီးကစာနဲ့ကြိုက်အောင်ပြန်ပြောရအောင်နောက်တစ်ခုတော့သူကဗာလဲသူဒီညာရောက်လာစိတ်ကမထွက်ဘဲနဲ့အကြိုင်းမှန်နဲ့2နာရီ3နာရီ ဒါကြောင့်ဒီညာရောက်လာရင်တိမ်တိမ်မွေ့မွေ့လေးကတ်လိုက်နိုင်ပြီဆိုရင်တဏ္ဍမြထိုင်ခဲရတယ်ကြာကြာထိုင်ခဲရတယ်ဉာဏ်နဲ့ဉာဏ်နေလို့မဟုတ်ဘူးဒီဉာဏ်မှာကြာကြာထိုင်ဖို့လိုတယ်အခါတိုင်းလိုတဏှာကြီးတိုင်းတဏှာကြီးမှတ်ကတော့ဘာမှမထူဘူးဒီဉာဏ်ရောက်ရင်ထိုင်နိုင်မှထိုင်ဘုန်းကြီးတို့ညွန်ကြတာတော့ဒီဉာဏ်မျိုးမှာတော့အချိန်ကြာကြာထိုင်စေခြင်းတယ်ဘာမှတမာရီလည်းမရသေးဘာဉာဏ်မှမဖြစ်သေးပဲနဲ့သွားမှိုင်တော်တော်နားတယ် အဲ့ဒါကိုတတိထားဖို့ပါပဲတချို့နာအောင်နဲ့မကအောင်တော့ယောဂါတွေဖြစ်ကြံခဲ့တတ်တယ်ဒါမျိုးတွေဖြစ်တတ်တယ်နောက်တစ်ခုကဒီဉာဏ်ရောက်သွားရင်ဒီအာယုံလေးကကြားလေးကြားလေးတိမ်မွေ့လေသူကတော့ဘာနဲ့တူလဲဆိုလဲဝါကောင်းလေးထိတုတ်နေတော့အဲ့တော့ပဲတိမ်မွေ့တာတအားတိမ်မွေ့တာအရာတို့တကူသေးသေးဝါကောင်းလေးနဲ့တိုးသလောက်ပဲဒီလောက်ပဲသိနေတာအဲ့လောက်ထိတိမ်မွေ့တယ်ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့သဘောဆိုအဲ့ဒါကိုပြောနေတာ တိတ်တိမ်မွေ့တဲ့အခါကျချမ်းသာတယ်လို့လည်းပြောလို့မရဆင်းရဲတာလည်းပြောလို့မရတိတ်တိမ်မွေ့လို့အကြည့်တယ်ဒီညာရောက်လာနော်တမာရီအကောင်းလာတဲ့အခါကျဒီညာရောက်တခြားအာယုံကိုရောက်သွားတာမရှိဘူးဒီအာယုံမှာပဲအကြိုက်ကပ်တည်နိုင်တယ်ကပ်ပြီးပြောလောက်အောင်နော်မကပ်သေးရင်တော့ဒီညာမရင်တန်သေးရင်တော့ဒီပါမကပ်ဘူးဗျာအဲ့တော့ဒီညာဖြစ်စားမှာတိမ်မွေးတော့ထွက်ထွက်ထွက်ထွက်သွားထွက်ထွက်သွားတော့ဘာလို့လဲသူကထင်ရှားရလိုက်တတ်တယ် အဲဒါကြောင့်ဘုန်းကြီးတို့ကဒီညာရောက်လာလို့ရင်ဒီညာအစပိုင်းမှာじゃဘာလို့ရလဲဆိုကတ်တော့အောင်သင်ပေးရတယ်ကတ်သွားပြီတိမ်မွေ့သွားကြည်လေတိမ်မွေ့လေကြားလေတိမ်မွေ့လေကြားလေတိမ်မွေ့လေကတ်လို့ရတယ်လောက်တိမ်မွေ့လို့နေတယ်အဲ့ဒီခါကျခုနလိုကြာကြာထိုင်ရတယ်2နာရီ3နာရီ4နာရီ5နာရီကြက်တော့ထိုင်ဘာမှမပင်မအောင်အဲ့လိုထိုင်တဲ့ခါကျခုနကဖះကဘာဟောတာလဲအနိစ္စမြောင်မှား ဒီတိမ်တိမ်မွေးမွေးလေးကိုပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါလေးမြင်အောင်ကြည့်မယ်သို့မဟုတ်မြင်စေခြင်းအိဋ္ဆအိဋ္ဆသို့မဟုတ်ဖြစ်ပြက်ဖြစ်ပြက်ဒီလိုရှုနိုင်တယ်ဒါတနည်းနောက်တစ်ခုကဒီတိမ်မွေးတဲ့အရာလေးကကိုဖြစ်နေလို့မဖြစ်ဘူးသူဖြစ်နေလို့ဖြစ်နေတဲ့အရာပဲဒါအနတ္တသောဆင်ခြင်တာပဲအဲ့ဒီလိုနီးနေကြည့်နေသူ့တဘာဝအတိုင်းဖြစ်တဲ့သဘောကြည့်နေတာကိုဒါအနတ္တသဘောလို့ပြောလို့ရပါတယ်အဲ့လိုဆင်ခြင်ကြည့်ရတယ် အနိစ္စရလို့မြင်မယ်သုံးဖို့တဦးနဲ့တူမတူဘူးပေါ့ဗျာအနတ္တရလို့မြင်မယ်ဆိုရင်လည်းဒီဥပ္ပခာဝနာကြော်လွှတ်ပြီးအထက်ထက်မဉဏ်တွေတက်သွားနိုင်တယ်နော်ဘုန်းကြီးတို့ဒီမှာထက်တဲ့မဉဏ်တွေကိုခုကခုနဝိပဿနာဉာဏ်ဆက်ကြည့်လိုက်ဟိုဝိပဿနာဉာဏ်လေးတွေကြောင်းလည်းဘုန်းကြီးပြောချင်နော်ဝိပဿနာဉာဏ်ခုနဉာဏ်စင်းလေးကြည့်လိုက်ပေါ့နော်ဝိပဿနာဉာဏ်လေးကြည့်လိုက်အဲ့ဒီမှာသင်္ခါရုပ္ပခာဉာဏ်အဲ့ဒီအဲ့ဒီတစ်ဆင့်ခုနကြော်လွှတ်သွားပြီးဆိုတော့ဓမ္မပါဉာဏ်ရောက်လာလဲဆိုကြည့်လိုက် အဲနုလောမညာတေခါရုပ္ပကညာအရင်မှန်းရောက်တော့သူကမညာဖုန်ညာနဲ့တန်းဝင်တော့မှာနောက်ဆုတ်လို့မရဘူးတန်းသူကသူကလိုလိုအော်တိုမက်တစ်ဝင်သွားတာအဲ့မှာမဂ္ဂဝီတိလို့ပြောတယ်ဒါကတော့ဇာဝနာဝရှိအောင်ပဲမှတ်ထားမယ်နော်မဂ္ဂဝီတိဖြစ်ရင်စိတ်စင်တန်းတစ်ခုဖြစ်တယ်ဘုံကဆလနာဘုံကုပ္ပစီရာမနောရဝဇံဘုံကဆလနာဆိုလှုပ်ရှားနေပုံနေတုံလှုပ်လာတုံလှုပ်တဲ့သဘောကိုဘုံကဆလနာ လှုပ်ရှားနေပြီးတော့တုံလှုပ်တုံလှုပ်ပြီးတော့ပြီးတော့ပြတ်သွားတယ်ရပ်သွားတော့ဘုံကုတ်ပိစရာခေါ်တယ်ပြီးတော့မနောရဝိဆံပြီးတော့ပရိကံဝိဆာနုလုံကုတ္တရဘူးဆိုတဲ့ဒီမဲ့ရဲ့ရှေ့မှာကပ်နေတဲ့မဲ့ဥပ္ပစာရတမာရီဇောလို့ခေါ်တယ်မဲ့အနီးနားမှာဖြစ်တဲ့ဇောကိုဥပ္ပစာရတမာရီဇောလို့ခေါ်တယ်နော်ပြီးတော့မှမဲ့ပြီးတော့ခါကျမဲ့ညာပြီးတော့ဖုံညာအဲ့မှာဘုန်းကြီးတို့အနုလောမညာဆိုတာက ပရိကံဥပ္ပစာအနုလုံဒီရှေ့ကညံသုံးပါးကိုအနုလောမညံလို့ခေါ်တယ်ဂုတဘူရောက်သွားရင်ဂုတဘူဇောစိတ်ကိုဂုတဘူညံလို့ခေါ်တယ်ဒါကြတော့ဘုန်းကြီးတို့ဝီထိတွေနားလည်မှာပြောလို့ကောင်းတယ်နော်ဝီထိအနေနဲ့ဘုံငါးစလာဘုံဥပ္ပစာမနောရဝဇံပရိကံဥပ္ပစာအနုလုံအဲ့ဒီတော့အနုလောမညံလို့ခေါ်တယ်အဲ့ဒီညံသုံးပါးဖြစ်အဲ့ရနေဂုတဘူညံဖြစ်တယ်ဂုတဘူညံဂုတဘူဇောဂုတဘူညံလို့ခေါ်တယ် ဂုတ္တရပုဆိုတာဘာလဲဆိုတော့မနာကတ်နေပုရုဇဉ်တွေကိုဖြတ်တောက်ပြီးတော့မရှိကနိဗ္ဗာန်ကိုမြင်နေအဲ့ဒါမျိုးအဲ့ဒါကိုဂုတ္တရပုညာလို့ခေါ်တယ်အဲ့ရနေမညာရောက်တာမညာရောက်သောတာပတ္တိမညာရသွားရင် तू ကဆံရကိလေသာပယ်တတ်သွားရင်ဖြတ်ချလိုက်ဒေတိတဲ့ဝိစီလုံးဝဖြတ်ချလိုက်ပြီးတော့ဖုံညာရောက်သွားတော့ဒီကိလေသာငြိမ့်အေးသွားတဲ့သဘောပြီးမှဘဝင်နေကြတယ် ဝင်နောက်မှာပါလာအဲ့ကြတော့တေကရုပ္ပခာညာအနုလောမညာကုရုပုညာမဲ့ညာဖုံညာဒါတဝိတိတဲ့တန့်ဖြစ်တော့မဲ့ပြီးတော့ဖိုတန့်ဝင်လို့အခြားကာလမှာအခြားမရှိဘူးဒီဟာတွေတန့်ဖြစ်တယ်ပြီးမှဝီထိရသွားမယ်နောက်ထပ်တဝီထိလာတယ်အဲ့ဒါပစ္စုကနာဝီထိလို့ခေါ်တယ်ဒီပစ္စုကနာဝီထိပစ္စုကနာညံရမှာဘုန်းကြီးတို့ရတဲ့ရှေ့ကမဲ့တွေဖိုတွေကိုပြန်ဆင်ញင်လို့ရငါဘာမဲ့ရသွားပြီလဲ ဘုရားရှင်ကဓမ္မစကြာသုံးမှာအဲ့မှာတိကြကြဟောထားတယ်သူဟာဒီအရဒမညာရောင်အကြောင်းငါပိဿကနာညာနဲ့တိချမြင်ထားတယ်ဆိုတော့သူပြောတယ်ဒီတိုင်းမှာပဲပိဿကနာညာရသွားရင်ဘုန်းကြီးတို့ဗာမဲ့ရတယ်ဆိုသိပါတယ်ဗာဖို့ရတယ်ဆိုတော့လည်းသိပါတယ်ပြီးတော့ဗာရီတိတဲ့နိဗ္ဗာန်ကိုလည်းအာရုံပြုလို့ရပါတယ်ပြီးတော့ပယ်ဗာကိရိတာပယ်တယ်ဆိုတော့လည်းသိပါတယ်သောတာပန်သောတာပတ္တိသောတာပန်နဲ့ဆိုင်ရာသောတာပတ္တိမညာနဲ့ဆိုင်ရာကိရိတာဒိဋ္ဌိဝိသိကိစ္စပေါ့ဗျာ ပြီးတော့ဘာဂိရိတာတွေကြံသေးတယ်ဆိုတော့သူကတိတိကျသိပါဒါအဲ့ဒါပိဿကနာညာနဲ့ဆုံးဖြတ်တာပဲအဲ့တော့သေချာတာကတော့ဘုန်းကြီးတို့ပိဿကနာညာရမှကိုယ့်ရဲ့မညာဖွညာသေချာပါတယ်ပိဿကနာညာမရရင်တော့မသေချာပါဘူးဘုန်းကြီးတို့လက်လန်းမိသလောက်နဲ့အထောက်ထားပြရင်ဆုံးလုံးဆရာတော်ရဲ့ထေရပတ်တိဖတ်ကြည့်လိုက်ဆုံးလုံးဆရာတော်ရဲ့သူ့ရဲ့ရတဲ့မညာဖွညာတိတိကျကျရေးတာဘယ်ရက်မှာဘာညာရတယ်ဒါတွေတိတိကျရေးတာဒါက ပိဿကနာညာဖြစ်ပေါ်လာလို့သူကတိကျကျဝန်ခံရတာပဲနော်ပိဿကနာညာမရဘဲနဲ့ကိုကိုယ်တိုင်မသိဘဲနဲ့ဆရာသမားဆုံးဖြတ်တာလောက်နဲ့မจิตတပါနဲ့ဆရာသမားတော့မှန်းဆဆုံးဖြတ်တာပဲဘုန်းကြီးတို့လေဒီဆရာတော်ဘုရားကြီးမိတ်တဲ့စကားလေးပြောအောင်ဘုန်းကြီးဆရာကြီးကတော့ပြောတော့သုံးနှစ်ဘုန်းကြီးဘယ်အမှတ်လွဲသလားဆရာတော်ကြီးကအမှတ်လွဲဘုန်းကြီးအမှတ်လွဲတာလည်းဖြစ်ကောင်းဖြစ်မှာဘုန်းကြီးဖတ်ဘူးတာခုနှစ်နှစ်အဲ့လိုဖတ်ဘူးတာ ကမ္မဋ္ဌာန်းဆရာများဟာဒီယောဂီတယောက်ကိုသောတာပန်လို့ချက်ချင်းမဆုံးဖြတ်ပါနဲ့တဲ့ခုနှစ်နှစ်လောက်စောင့်ကြည့်တဲ့နဲ့ဒါမျိုးပြောပါတယ်တချို့ကမ္မဋ္ဌာန်းဆရာတွေကြတော့ဘယ်လိုလဲဆိုတော့ဒီယောဂီဝမ်းသာရအောင်တခါလေအကျိုးဆုံးဖြတ်ပြလိုက်တော့အဲ့လိုမျိုးဖြစ်တော့ပါအဲ့တော့ကိုယ့်အကိုဆုံးဖြတ်နိုင်တဲ့ဉာဏ်ရရင်တော့အဲ့ဒါသိကြတယ်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေဆုံးဖြတ်တာဆိုမသိကြပါဘူးဘာဖြစ်လို့လဲဆိုတော့သူဖြစ်တာဟုတ်သလားမဟုတ်သလားတိကျမသိနိုင်တော့ တော့ကိုယ့်အကိုဆုံးဖြတ်နိုင်တဲ့ဉာဏ်ရအောင်အထုံနော်အဲ့ဒါဆိုသိကြတယ်ဒါမှခုနလေဒီဆရာတော်ဘုရားကြီးကဗာမိတ်လဲဆိုသစ်ပင်ကြီးတပင်လှဲတဲ့ခါမှာအပေါ်ကတကိုင်းတညွန့်တစ်ခက်မကြောင်အကုန်ဖြတ်ငုံကြီးဖြစ်သွားအမြစ်ကမတူးဖြိုတဲ့၍မတူးဖော်တဲ့၍အမြစ်ကိုမဖြတ်နိုင်တဲ့၍ဒီသစ်ပင်ကြီးရှင်းနေဦးမှာပဲမိုးရေမိုးရေတွေ့မဲ့အဆိုဓာတ်တွေတွေ့မဲ့ဆိုဒီသစ်ပင်ကြီးအညွန့်ညောင်းတွေထွက်လာနိုင်တယ် ဘာဥမာပေးလဲဆရာတော်ကြီးကဒီသစ်ပင်ကထွက်လာညှိုးညောက်တယ်အရင်နဲ့တောင်တန်းနေသေးတယ်တဲ့အဲ့ဒါမျိုးပြောသွားတယ်။ဟာကိလေသာမပြတ်သေးဘဲနဲ့သူကကိလေသာပြတ်ပြီးထင်းနေတာပေါ့။ဘာဖြစ်လို့လဲဆိုမပြတ်သေးဘဲနဲ့ပြတ်ပြီးထင်းတော့ကိလေသာတွေဖြစ်စရာအာရုံတွေသူများတွေပို့ဒေါသကြီးနေတာသူများတွေပို့လောဘကြီးနေတာဒါမျိုးတွေဖြစ်တယ်။ဒါကိုပြောလို့ရမယ်။ဒါကြောင့်ဝိပဿနာရှုနေတဲ့ခိုက်တာမှာတော့ဒီကိလေသာတွေကငြိမ်ဝတ်နေတော့ကိုယ့်အကိုမဲ့ရတဲ့ရောင်ရောင်ဖိုရတဲ့ရောင်ရောင်ဒါဖြစ်တတ်ပါ ဘုရားလက်ထက်ကလည်းဘုန်းကြီးတို့ဒီနေ့ကအတုပရှုတဲ့ကိစ္စကိုပြောခဲ့ပါတယ်ရဟန်းတော်တွေကဇန်တွေရသွားတဲ့ကနိဗ္ဗာန်တွေကင်းငြိမ်းတော့သူတို့ဘာနေသူတို့ကိလေသာတွေကုန်ပြီလို့ထင်တာဘုရားကတင်းကျိုင်းသွားလိုက်ခိုင်းမှအတင်းကျိုင်းမှာလောလလငယ်ရွယ်နဲ့တည်တဲ့ပုံကိုယ်လေးတွေတွေ့တဲ့အခါကျပထမလောတဏှာစီပါတဏှာပြီးသူတို့ရဲ့ခန္ဓာကိုကြည့်ပြီးလောဘတွေဖြစ်တယ်တဏှာတမှုတွေဖြစ်တယ်ပုတ်ပွားနေတဲ့လောင်းကောင်တွေကြည့်ပြီးဒေါသတွေဖြစ်ချို့လောင်းကောင်တွေအယိုးစုတွေတွေ့ပေါ့လေ အဲ့မှာဘုရားကအယိုးစုကမ္မတန်လာဟောရင်အယိုးစုရှုရင်းနဲ့ဇာနေရဇာနေရတာမှဝိပဿနာဆက်ရှုတော့မဲ့ညာဖုံညာရတယ်အပိစ္ဆောကနာနေညာနေပါရတော့တော့သူတို့ရတဲ့မဲ့ညာဖုံညာတိတိကျကျသိနိုင်တာပေါ့ဗျအဲ့ဒီကြမှာသိကြတယ်ပေါ့ဗျာဘုန်းကြီးကအဲ့လိုဖြစ်အောင်တော့ရှုမှတ်စေချင်တော့ပေါ့နော်ဒါကြောင့်ဝိပဿနာရှုတဲ့ရှုတဲ့ဆိုတာကအသိဉာဏ်ဖြစ်အောင်ရှုမှတ်တာပဲစေအသိဉာဏ်ရှုဖြစ်အောင်ရှုမှတ်တာမှာဘုန်းကြီးတို့ဟာ ကိုယ့်ရဲ့လမ်းကြောင်းဟာမှန်တယ်တရားတော်ရှုမှတ်ပါရဲ့ဘာသိညာမှမဖြစ်ဘူးရှုမှတ်လို့ကောင်းတာလောက်တင်ကျေနပ်လို့မရပါဘူးအသိညာဖြစ်မှဒီကိလေသာစိတ်တွေမကောင်းတဲ့စိတ်တွေကပယ်တတ်လို့ရတာသိညာမဖြစ်ဘူးဆိုမကောင်းတဲ့စိတ်တွေဘလို့မှမပယ်နိုင်ပါဘူးအဲဒါကြောင့်အသိညာဖြစ်အောင်ဝိပဿနာညာဖြစ်အောင်ဒီဝိပဿနာညာတွေကတဆင့်ပြီးတဆင့်ပေါ့လေတချို့ကြလည်းမြန်တယ်ဟုတ်လားမြန်မြန်မြန်မြန်ဒီအသိညာတန့်ဖြတ်တာ ချို့ကြလဲအာတညာညင်တညာညင်အကြာကြီးသွားတယ်တိုးနဲ့တိုးမတူဒီထဲမှာတေချာပေါက်ကြာတာကဥရဗျာညာရှေ့ပိုင်းကြာတတ်တယ်။နောက်သင်္ခါရုပ္ပခာညာမှာလည်းကြာတတ်ပါတယ်ရှေ့ပိုင်းတော့မှာသင်္ခါရုပ္ပခာညာမှာလည်းအဲ့လိုအနုပိုင်းရှေ့ပိုင်းနောက်ပိုင်းဒီလိုခွဲပါတယ်။အဲ့ဒီပိုင်းတွေကြာတတ်ပါတယ်။အဲ့တော့မကြာရအောင်ဘာလို့မလဲကမ္မဋ္ဌာန်းဆရာနဲ့တွေ့ပါဆွေးနွေးပါဒါမှတ်မယ်နော်။နောက်ပြီးတော့စိတ်တ ानु ပဒနာအကြောင်းပြောမယ်နော်။ ဒီနေ့စေတနုပဒနာအကြောင်းပြောဖို့ရည်ရွယ်ထားတယ်အဲတော့စေတနုပဒနာအကြောင်းနားထောင်မယ်နော်စေတနုပဒနာအကြောင်းပြောတော့ပထမဆုံးဘုန်းကြီးတို့စိတ်အကြောင်းအရင်ပြောမယ်နော်စိတ်ဆိုတာဘာလဲဒါလေးသိထားဖို့ရည်ကြည်တယ်စိတ်ရဲ့သဘောနည်းနည်းလေးတော့သိခါနားထောင်အောင်မယ်သူကတော့ဒီသဘောတရားရေးပိုင်းနေပညာပိုင်းဆိုင်ရာတွေဖြစ်လာစိတ်ဆိုတာအာယုံတစ်ခုကိုသိရတဲ့သဘောကိုစိတ်လို့ခေါ်တယ် နော်မှတ်လားနော်စိတ်ဆိုပါလေအာယုံတစ်ခုကိုသိရတဲ့သဘောအဲ့ဒါစိတ်လို့ခေါ်တယ်အာယုံသိတယ်ဆိုတာဘာလို့ဆိုလိုလဲအာယုံတစ်ခုကိုရအောင်ယူတဲ့သဘောပဲဘုန်းကြီးတန်ဒါနားထောင်နေဒါဒါအာယုံသိလိုက်တာပဲသိတယ်ဆိုတော့ဒီအာယုံကိုကိုကလက်ခံလိုက်တာယူလိုက်တဲ့သဘောပဲအာယုံတစ်ခုရအောင်ယူတယ်ဆိုတာကအာယုံတစ်ခုတစ်ခုကိုစိတ်ကညှို့လိုက်တဲ့သဘောပဲဒါပဲ အဲ့လိုအာယုန်တစ်ခုကိုယွတ်လိုက်ညွတ်လိုက်တဲ့ခါကျတော့အဲ့မှာရောက်သွားသလိုဖြစ်တာမျိုးအာယုန်တစ်ခုစီဆိုရောက်သွားခြင်းဒီလိုပြောတာပေါ့ရောက်သွားတယ်ဆိုတော့ဥမာလူတစ်ခုတစ်ယောက်ကခြေချင်းလျှောက်သွားတယ်စပိန်စီးသွားတယ်ကားစီးသွားတယ်ယထာစီးသွားလင်းစီးသွားတယ်တဏှာကိုရောက်သွားတဲ့သဘောမျိုးအဲ့လိုမျိုးရောက်သွားတာမဟုတ်ဘူးစိတ်ကဒီရွေရှားပြီးရောက်သွားတော့မိဒီမိယဝတ္ထုကနေရွေပြီးရောက်သွားတာမဟုတ်ဘူး ဆိုလိုတာဘလောက်ဝေးဝေးဥမာဘုန်းကြီးတို့ဒီထိုင်းနေတယ်စိတ်ကဗမာပြည်သွားရင်လားဘုန်းကြီးဒီ US ကနေဗမာပြည်လှမ်းအာယုံလှမ်းယူနိုင်တာဗမာပြည်အာယုံလှမ်းပြီးယူနိုင်တိနိုင်လို့အဲ့ဒီအာယုံကိုရောက်သွားတယ်လို့ပြောဆိုရတာစိတ်ကတော့ဒီမိယာဝုထုယုံမှာမိယာနေပြီးတော့ပြောင်းမသွားဘူးရွေ့မသွားဘူးဒါကိုပြောချင်တယ်နောက်တစ်ခုကစိတ်ဆိုတာကအတူဖြစ်ဖက်စေတသိက်တရားတွေရဲ့ ရှေ့သွားခေါင်းဆောင်တစ်ဖွဲ့ဖြစ်တယ်စိတ်ရဲ့စေတသိက်ရနှစ်မျိုးရှိတာပေါ့ဗျအဲ့မှာစိတ်နဲ့စေတသိက်ကစိတ်ကရှေ့သွားခေါင်းဆောင်တစ်ဖွဲ့ဖြစ်တယ်ခေါင်းဆောင်ဆိုတာကဟိုဥဆောင်နေတဲ့ရှေ့ကဥဆောင်သွားလို့ခေါင်းဆောင်ပြောတာမဟုတ်ဘူးစိတ်နဲ့စေတသိက်အတူတူဖြစ်ကြတာစေတသိက်ကစိတ်မပါဘဲနဲ့ဘယ်တော့မှသူ့ကြည်တတ်တတ်မဖြစ်ဘူးစိတ်ပါမှဖြစ်တယ်စိတ်နဲ့ဆက်သွယ်ရမှဒီစိတ် စေတသိက်ကဖြစ်တယ်နော်အဲ့တော့စိတ်နဲ့စေတသိက်အတူတကွာပေါ့အာယုံကိုပူတွဲအာယုံပြုတဲ့နေရာမှာစိတ်ကအဓိကဗราဏအချုပ်အနေနဲ့ခေါင်းဆောင်တစ်ဖွဲ့ဖြစ်လို့ဒါကိုစိတ်ကဥဆောင်တယ်လို့ဒါကိုပြောတာစေတသိက်တွေကြတော့စိတ်မပါဘဲနဲ့သူ့ကြည့်ဘယ်တော့မှမဖြစ်နိုင်ဘူးပေါ့ဗျာစိတ်ပါမှဖြစ်နေတယ်စိတ်ဖြစ်ရင်စေတသိက်ဖြစ်တယ်ဒီလိုမှတ်ထားမယ်နော်ဒါပေမဲ့ စိတ်ပဲဆိုင်ရာကြစိတ်ဖြစ်တိုင်းစေတသိက်တွေမဖြစ်တဲ့နေရာတွေရှိတယ်။ဥပမာဆိုပါတော့ဘုန်းကြီးတို့မြင်သိစေကြားသိစေအနံ့သိစေစားသိစေတွေ့ထိသိစေဒါကိုဘုန်းကြီးတို့ပြီးတော့မှသင်ဝင်သိမယ်ဒွေပိစာဝိညာဉ်တစ်ဆက်ခေါ်တယ်။မြင်သိစိတ်မြင်သိစိတ်တည်းမှာဒီလိုစေတသိက်မပါဘဲနဲ့ဖြစ်တယ်ဝိတက်တော့ဝိစာရတော့မပါဘဲဖြစ်တယ်။ဝိတက်သဘောကဒီအာယုံကိုသိတော့တင်ပေးရတယ်ချိန်ပေးရတယ်ရွယ်ပေးရတယ် ဝိသရာသဘောဒီအာယုံဖမှန်ထထသုံးသပ်ရတယ်နော်အဲ့ဒီမြင်သိစေကြားသိစေအနံ့သိစေစားသိစေကိုထိသိစေဆိုတဲ့ဒွေပစ္စာဝိညာဉ်တစ်ချက်ခေါ်တယ်အဲ့ဒီမှာဝိတက်တို့ဝိสารစေတသိက်တွေမပါဘဲနဲ့ဖြစ်နေတာမပါဘဲနဲ့ဒီဘုန်းကြီးကိုကြည်နေမယ်ဆိုရင်ဝိတက်နဲ့ဝိสารပါစရာမလိုဘူးအလိုလိုသိမြင်သိစေဖြစ်တယ် ဘုန်းကြီးတန်သာနားထောင်နေနေဒီဝီဒီအာယုံတို့ဘာလို့နေဝင်လေထွက်လေမှနေဒီဝိတ္တလေးကဒီဘောကိုရောက်တော့တင်ပေးနေတာချိန်ပေးနေတာဝိဇာရလည်းတုံးတနေတဲ့သဘောမျိုးဒါကဥပမာပေးတာပေါ့ဗျာတန်ကြံတဲ့စိတ်တွေတော်တော်များများကြာဒီဝိတ္တတို့ဝိဇာရတို့ပါနေတာဟောဒီမြင်သေးစေကြားသေးစေအနံ့သေးစေကြတော့အတ္တမနာတော့ကြည့်လဲဘာမှဝိတ္တမလို့ဝိဇာရမလို့တန့်ကြတာအနံ့နဲ့တန့်ရလိုက်တာပဲ စားရစားလိုက်တာတန့်သေးတာတခုတရားလာထိလိုက်ရင်လည်းတန့်သေးတာအဲ့ဒါကိုပြောတယ်ဒါကတော့ဗာလဲဆိုဘုန်းကြီးပြောချင်တာတချို့စိတ်တွေကစေတသိက်မှာပါပဲနဲ့ဖြစ်တယ်ဆိုတာပြောတယ်များသောအားဖြင့်စေတသိက်မှန်များတော့စိတ်ပါမှဖြစ်တယ်စိတ်မပါမှလည်းဖြစ်ဘူးဒါကြောင့်မို့စိတ်ကဗဒာနာတဖွဲ့ဖြစ်လို့စိတ်ကဥဆောင်တပွဲဖြစ်လို့ဒါကိုတင်စားပြောအတူတူကဖြစ်တဲ့နေရာမှာ तू ကဥဆောင်တပွဲဖြစ်တယ် ဒါလေးပြောတယ်ပေါ့ဗျာနော်စိတ်သဘောတရားတွေပြောနည်းနည်းနဲ့နဲ့လို့အသိခံပြီးနားထောင်နော်နောက်စိတ်သဘောတရားတစ်ခုပြောဦးမယ်စိတ်ဆိုတာနော်စိတ်ဒီအစင်မပြတ်ဖွဲ့အောင်ဖြစ်အောင်ဖွဲ့ဆက်ပေးရတဲ့သဘောပေါ့အဲတော့ဝီထိသဘောမျိုးပဲစိတ်စင်တွေတကူတကူတကူတကူတကူပဋ္ဌာန်းဖြစ်စင်တွေလည်းတူတူပဲဒီစိတ်ပြီးဒီစိတ်ဖြစ်ဒီစိတ်ပြီးဒီစိတ် तू ကစီမံစရာမလို तू ကသူထိုင်နေနေတန်းဖြစ်တယ်ဝီထိတွေပါဟိုကြောင်းနာဝရှိအောင်ရုပ်ပြန်ဘုံကဆလနာဘုံကုတ်ပြီးစိတာနော် တိတဝေဘုံကသနာဘုံကုပ္ပယတာဘဝင်နေအိပ်ပျော်နေတဲ့စိတ်ငြိမ်သက်တဲ့စိတ်တွေဖြစ်တာပြီးတော့ပင်စရဝဇံငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ပြောင်းသွားတော့ပင်စရဝဇံလို့ခေါ်တယ်အဲ့ရနေပြီးတော့ဗာဖြစ်လဲပင်စရဝဇံဆက်ခုငြင်းမြင်သေးစိအာယုန်တစ်ခုအာယုန်ပြုတ်နေဘုန်းကြီးကိုကြည်လိုက်တယ်ဆိုရင်ဒီမြင်သေးစိတ်ဖြစ်တော့ဗောဗျာမြင်သေးစိတ်ပြီးမြင်သေးစိတ်ဖြစ်ပြီးတော့ပဲဘာလို့ဒီအာယုန်ကိုစကုဉ္ဉ္တာမတိအာယုန်လက်ခံလိုက်တယ် ဒီယုတ်ကြီးကိုကြည်ပြီးတော့လက်ခံပြီးတော့ဒါကဘယ်သူတော့စုံစမ်းတယ်ဟုတ်တော့ဒါကတော့ဆရာတော်ကိုသိတာပဲဒီလိုဆုံးဖြတ်ချက်ချတယ်အဲ့ဒါမျိုးပေါ့နောက်ဒီအတန်ဆရာတော်ကိုသိတာတန်ပဲဇောဆိုတာအဲ့ဒီရဲ့သဘောဒီဟာတွေကိုခံစားတာဒီတန်ကောင်းလားဆိုးလားဇောရောက်မှကုသိုလ်အကုသိုလ်ဖြစ်တယ်ကောင်းလားဆိုးလားဒါမျိုးတွေဆုံးဖြတ်ချက်ချတာဇောရောက်မှအကြောင်းမို့ မြင်သိစိတ်တို့အာယုံလက်ခံတဲ့စိတ်တို့စုံစမ်းတဲ့စိတ်တို့ဆုံးဖြတ်တဲ့စိတ်တို့အဲ့ဒီတိုင်အောင်ကကုသိုလ်အကုသိုလ်မဖြစ်သေးဘူးခံစားတဲ့အနေထားရောက်ပြီဆိုအဲ့ဒီကုသိုလ်အကုသိုလ်တွေဖြစ်တော့တာပြောချင်တာအဲ့လိုစိတ်စင်တန်းကြီးတခုတခုဖြစ်နေအောင်မပြတ်စိတ်အစဉ်မပြောင်းဖွဲ့ဆက်ပြီးတတ်တဲ့သဘောကိုစိတ်လို့ခေါ်တာပေါ့ဗျာနော်ဖွဲ့ဆက်ပြီးတယ်ဆိုတော့ဒီစိတ်ပြီးနောက်စိတ်ကဖြစ်လာဘယ်သူမှခိုင်းကြမလဲသူကသူအော်တိုဖြစ်သွားတာရှေ့စိတ်ပြီးနောက်စိတ်ပြီးနောက်စိတ်ဖြစ် ရှေ့စီချုပ်သွားနောက်စီပေါ့ရှေ့စီဖြစ်သွားနောက်စီပေါ့အနန္တရပစ္စည်းတမန္တရပစ္စည်းအဲ့ဒါကိုပြောတာအတူတူပဲအဲ့ဒီအဓိပ္ပာယ်ကိုယူပြီးပြောနေတာနော်ရှေ့စီရှေ့ကစိတ်ကပေါ်ပျောက်သွားနောက်ကစိတ်ကပေါ်လာတယ်အဲ့လိုအဲ့လိုဆက်ဆက်ပေးတာမပြတ်ဆက်ဆက်ပေးတဲ့သဘောကျေစုပြုတဲ့သဘောမျိုးကိုဒါကိုစိတ်စိတ်ဆိုတာအစင်မပြတ်ဖွဲ့ဆက်ပေးတဲ့သဘောလို့ဒါပြောရတာပေါ့နော်နောက်တစ်ခုစိတ်ဆိုတာက ရှင်မဲ့စေတသိက်တွေအကြောင်းရင်းခံဖြစ်တယ်စေတသိက်အကြောင်းရင်းခံဖြစ်တယ်ပေါ့ဗျာဒီအကြောင်းတစ်ချက်လည်းပေါ့ဗျာဥပမာအာယုန်တစ်ခုခုမြင်လာပြီဆိုကိုယ်ကိုယ်စိတ်ကအကောင်းထင်ဒီဒီအာယုန်ပေါ်မှာမှာตายရတယ်တတ်နှစ်တဲ့တတ်နှစ်တဲ့သဘောလိုချင်တဲ့သဘောဖြစ်လာရင်ဒါလောဘစိတ်ပဲအာယုန်တစ်ခုကိုကြားလာတယ်မြင်လာတယ်မကြိုက်ဘူးမနှစ်သက်ဘူးဆိုရင် ဒေါသစိတ်ဖြစ်တော့အာယုန်တခုကိုတွေ့လာတယ်ဒီအာယုန်တခုကိုကိုယ်ကြံစီတွေးတော့နေတာဝိတက်စိတ်ပဲအာယုန်တခုကိုကိုယ်နှစ်သက်သဘောကျတဲ့စိတ်ဖြင့်ပီတိစိတ်ဒီလိုပြောရတော့ပေါ့အာယုန်တခုကိုယုံကြည်တဲ့စိတ်ဖြင့်ဟုတ်လားတတ္တာစိတ်ဒီလိုပြောကြတော့ဒါကစိတ်ကိုအခြေခံပြီးဖြစ်တာနောက်တစ်ခုကဝုထုရောအကြောင်းခံပြီးစိတ်ဖြစ်ပုံလဲပြောကြသေးတယ် ဒါတွေကြတော့ဘုန်းကြီးတို့ဗိဓမာလေးနည်းနည်းသင်ထိုင်ကောင်းတယ်နော်လေးလာထိုင်အဲ့ဒီကကြဒီသဘောတရားတွေပြောရတဲ့သိကောင်းတယ်ဒီနေ့တော့မှယောဂီလေးတယောက်ကဒါမေးတယ်ဆရာတော်အဘိဓမ္မာသင်သင်ပါသလားဆိုတာမေးပါဘုန်းကြီးတို့အဲ့ဒါနဲ့ပတ်သက်ပြောပြပါတယ်နော်ဒီတရားထုတ်တဲ့ဘိုင်းမှာတော့တချို့နီးတွေကယုံနာအသေးစိတ်တွေရှုခိုင်းပါတယ်လို့ဇန်ရတယ်ကိုရှုမှတ်တဲ့တရားကမ္မထံပေါ်မှာမူတည်ပါတယ်လို့ကိုဘယ်နည်းတွေမှာအထောက်မလဲ တကယ်လို့ယုံနာနေအသေးစိတ်ရှုမှတ်တဲ့နည်းကိုကိုကလှုပ်ချင်တယ်ဆိုရင်တော့ဒီမှာသင်သင့်ပါတယ်တချို့နည်းတွေကဝိပဿနာတက်တက်တရားအထုတ်ခြင်းုံတက်တက်ဆိုရင်တော့တချို့နည်းတွေကြလည်းပြီးတော့မှမသင်မဲနဲ့ရှုမှတ်တဲ့နည်းတွေအများကြီးရှိပါတယ်အဲ့လိုရှုမှတ်တဲ့နည်းတွေကြရင်တော့ပြီးတော့မှသင်စရာမလိုဘူးဒါပေမဲ့တရားတွေနာတဲ့ခါကြရင်တော့ဟုတ်နော်နားလေခြင်းရင်တော့ပြီးတော့မှသင်ထားမှပို့နားလေပါတယ် ဘုန်းကြီးတို့ဒီဓမ္မပဒမှာလာတဲ့အကြောင်းအရာတွေတခုပြောပြပါတယ်ဒါတွေကတော့နိုင်ငံသားတွေလည်းဒီဗိဓမာကိုနားမလည်တဲ့အတွက်စကားပြန်လောက်တာတွေမှားတာတွေအများကြီးရှိပါတယ်အင်္ဂလိပ်လိုပြန်တာပေါ့လေဗိဓမာနားလည်ထားမှအလုပ်သဘောနဲ့လောက်ဖူးမှဒီတရားတော်တွေစကားပြန်တဲ့အခါမှာဒီဟိုအင်္ဂလိပ်လိုပြန်တဲ့အခါမှာတိတိကျကျမှန်မှန်ကန်ကန်ဖြစ်ပါတယ်ဥပမာဓမ္မပဒမနောပုတ်ရင်ကမှာဓမ္မဆိုပြီးဟ ဒီလိုဘုန်းကြီးတို့တပါးပရမဟောတာမနောတိထမနောမယဓမ္မတရားတို့သည်မနောပုတ်မှာစိတ်တာပြဋ္ဌာန်းခြင်းရှိကုန်၏အဲဒီမှာကြတော့သူတို့ကဘလို့ပြတရားမှန်သမျှအကုန်ဆွဲပြီးပြန်လိုက်တာတရားကယုတ်တရားနံတရားယုတ်တရားစိတ်တရားစေတသိက်တရားနော်နိဗ္ဗာန်တရားပညာတရားတရားအလုံးကစိတ်ကဥဆောင်နေဆိုအိမ်မှာအကုန်လွဲကုန်တာအဲ့ဒါမျိုးပြောချင်တာ ဒီဓမ္မဆိုတာအကုန်လုံးပါနေတာသူတို့ကဒီဓမ္မကအကုန်လုံးကိုဆိုလိုတာမဟုတ်ဘူးစိတ်နဲ့စေတသိက်နှစ်ခုကိုဆိုလိုတယ်စိတ်နဲ့စေတသိက်တရားနှစ်ပါးဟာစိတ်ကဗราဏကြတယ်အဲ့ဒါကိုပြောတာစိတ်နဲ့စေတသိက်ကအတူတူကဖြစ်တဲ့နေရာမှာစိတ်ကဥဆောင်တဲ့ဘွယ်ဖြစ်နေတဲ့အတွက်သူကဗราဏကြတယ်ပြောလို့တာစိတ်ဖြစ်ရင်စေတသိက်ဖြစ်တယ်စေတသိက်ဖြစ်ရင်စိတ်ဖြစ်တယ်ဒါပေမဲ့ ခုနစိတ်ဖြစ်တိုင်းတော့စေတသိက်ကတခါတည်းမပါဘူးခုနလိုဝိတဝိသနာသဘောမျိုးတွေပေါ့အဲ့ဒါကိုဆိုလိုတယ်အဲ့တော့သူတို့ကအိမ်မှာအင်္ဂလိပ်လိုပြန်တဲ့တချို့ပုံကိုယ်တွေကြအကုန်လုံးပြန်ချလိုက်တော့တရားအလုံးဟာစိတ်ကဥဆောင်တယ်အိမ်မှာအကုန်လုံးလွဲကုန်တာတရားလုံးကဒီထဲမှာနိဗ္ဗာန်မှာလည်းပါတယ်ပညာလည်းပါတယ်နော်ရုပ်တရားတွေလည်းပါတယ်အပြုတ်တွေပေါ့ဗျာ အဲ့လိုမျိုးတွေပြန်ဒါကြတော့ဘုန်းကြီးတို့ဗိဓမာတရားတွေသေချာလေးလာထားမှနားလည်ပါတယ်တခါတလေဗိဓမာမှာမဟုတ်ပါဘူးဒီနေ့ဟိုဒကမာလေးတရားကိုဘုန်းကြီးအဲ့ဒါတစ်ဆက်တည်းပြောမိပါတယ်ဘုန်းကြီးတို့မေတ္တာတုံမင်းကိုဆရာတော်ကြီးကနေမေတ္တာတုံဟောတာရှိပါတယ်ဒီမေတ္တာတုံဟောတာတဲ့ပိုင်းမှာလဲတွေ့ရပါတယ်ဘာတွေ့လဲဆိုဘုန်းကြီးတို့သုံးစုခွဲပြီးအာယုံပြုတဲ့နေရာနော် ရှေတုလသုံးရခန္ဓာ ခန္ဓာကိုယ်ရှိမျိုးမျိုးတ attva တစ်မျိုးတိုးတဲ့ attva တစ်မျိုးအလလတန်တာ attva တစ်မျိုးဒီတစ်ခုပြန်လာဒါလေးကိုလည်းမှန်ပါတယ်တချို့အင်္ဂလိပ်လိုပြန်အဲဒုတိယဘာလဲဆိုတော့သုံးစုခွဲအာယုံပြည့်တယ်မှာကြီးငယ်အလတ်သုံးရခန္ဓာတ attva ချမ်းသာကိုယ်စိတ်မြဲပါအဲ့ဒီနေရာမှာတော့ဒီတခါကြီးပြန်တာတခါရဒီတရားကိုသိချာလေးလာမထားတဲ့ခါကျတော့ဘလို့ဘုန်းကြီးသွားတွေ့ရလဲဆိုတော့သူကအသက်ကြီးကြီးပုဂ္ဂိုလ် တက်ငငယ်ပုံကိုအရွယ်လက်လက်တန်းတန်းရှိတဲ့ပုံကိုဒီလိုပြန်လာတာဘုရားဟောတာအဲ့ဒါမဟုတ်ဘူးဗျာမင်းတို့ဆရာတော်ကြီးကလည်းအဲ့ဒါကိုရည်ပဲပြောတာမဟုတ်ကြီးငယ်လား300ခန္ဓာခန္ဓာကိုအတဘောပြောတာဒီခန္ဓာကိုကြီးကြီးခန္ဓာကိုရှိကြီးကြီးရှိတဲ့တ attva တစ်မျိုးသေးသေးတ attva တစ်မျိုးအလဲလာတန်းတန်းတ attva တစ်မျိုးပေါ့ခန္ဓာကိုယ်ကြီးကြီးတ attva ဆိုကိုယ်ပေါ်မှာဆင်ကြီးတွေပေါ့ရေထဲမှာငါးကြီးတွေပေါ့သေးသေးတ attva ဆိုလူသားတို့ခွေသားတို့နော် ဒီတဲ့သေးတာဆိုမျက်မှကတ်နဲ့ကမြင်းမဏီပေါ့အဲ့ဒီအသေးနဲ့ကြီးကြမှာရှိတဲ့ဟာအလဲလာတန်တတတော်ကြီးငယ်လာ300ခန္ဓာပြောတာခန္ဓာကိုယ်ကိုပြောတာခုနအသက်ကြီးတာငယ်တာအလဲလာအရွယ်အလဲလာတန်တရှိတာအဲ့လိုပြောတာမဟုတ်ဒါမျိုးတွေပေါ့ဗျာဒီတရားတွေတေချာကြကြနာနာမလေးလာထားရင်တေချာကြကြနာနာအာမလုပ်ထားရင် မှန်မှန်ကန်ကန်ပြန်ဖို့ကတော်တော်ခက်တယ်။နောက်ဘုန်းကြီးတို့ဘုန်းကြီးတွေဒီပင်ဒီ ပါဠိတော်ကြီးတဲ့တက်တက်ကြည့်လို့မရဘူးပါဠိတော်တွေတက်တက်ကြည့်နေုံလောက်ကတော့အတိတ်ပဲပြေဝမသိနိုင်သူ့ရဲ့အဖွင့်ကျမ်းပေါ့နော်ဒီမှာတော့ dictionary ခေါ်တာပေါ့ဒီထဂရာတို့တီဃာတို့ပြန်ကြည့်ရတယ်ဘုန်းကြီးတို့အာနာပါနတတိပါပဲလှမ်းကြည့်လိုက်လေပထမဆုံးဖះကတတိမြေအောင်ကျင့်ရမယ်သောတတဝအတ္တတိတတောပတ္တတိဒါတတိမြေအောင်ကျင့်ရ ဒုတိယတတိမြဲတိုင်းဒီလေယာတိုးလို့ရှိရှိတိုးလို့တိုးဝင်လာရှိရှိဝင်လာဒီကံဝါဒတောင်သိကြဖို့သိပါတိုးလို့ဝင်နေဆိုတော့ဝင်လေ ထွက်လေဝင်လေထွက်လေဒါအမှတ်သိတဲ့အာယုံနဲ့သိတဲ့စိတ်ရှုသိစိတ်ခေါ်တာပေါ့ဒါကိုက်နေတယ်ရှည်လာပြီဆိုရင်ဖြည်းဖြည်းချင်းဝင်တာဖြည်းဖြည်းချင်းထွက်တော့ရှည်တယ်လို့ခေါ်တယ် စိတ်ကဝင်လေလို့ပြီးနေသူကမပြီးသေးဘူးဖြည်းဖြည်းချင်းဝင်တာစိတ်ကထွက်လေလို့ပြီးနေသူကမပြီးသေးဘူးဖြည်းဖြည်းချင်းထွက်တာဖြည်းဖြည်းချင်းထွက်တဲ့သဘောဖြည်းဖြည်းချင်းဝင်တဲ့သဘောကိုဒါဘုန်းကြီးတို့ရှည်တယ်လို့သုံးပါတယ်အဲ့ဒါလေးနားလေတော့အဲ့လိုရှည်လာရင်ဒီလေးတစ်ခုလုံးကိုကပ်ပြီးလိုက်နိုင်ရမယ်အဲ့ဒါကိုဖရာဘာဟောလဲဆိုတော့တပ္ပကာယပရိတံဝေလို့ဟောတယ်အဖွင့်ကျမ်းနေမကြည့်ရင်တော့ဘလို့တွေဖြစ်ကုန်လဲဆိုတပ္ပကအကုန်လုံး နော်တဗ္ဗကာယပရိတံဝေကာယကကိုပရိတံဝေတဲ့တကိုယ်လုံးသိရမယ်လေရှုတဲ့အခါအဲ့တော့ဘယ်လိုဖြစ်ကုန်လဲဆိုဝင်လေးရဆကနာတိပြအလေရရင်ဘတ်အဆုံးအချက်အဲ့လိုတွေသွားလောက်ကုန်အဲ့လိုတင်တာတွေအများကြီးတွေ့ရတယ်ဟောထွက်လေရဆကချက်လေကဘယ်နှလုံးအတွင်းနဲ့ကြည့်လို့မရဘူးဗျဒီကနေဝင်သွားတဲ့လေအတွင်းနဲ့じゃမာတာပြော့တာတွေတွန်းတာတွေသွားတွေ့လေကမတွေ့တော့ အဲ့လိုတွေဖြစ်တာအဖွင့်ကျမ်းတွေမှာတိတိကျကျဖွင့်ထားပါတယ်ကိုကဖွင့်ကျမ်းတွေမကြည့်တတ်ဘူးဒီကလည်းမကြည့်တာထဲကလည်းမကြည့်တာဒီလက်ရှိပါဠိလေးကြည့်ပြီးတော့ပြောလိုက်အဲ့လိုအဓိပ္ပာယ်တွေထွက်ပါတယ်နော်အဲ့ကြောင့်တချို့ကဘလို့သင်လဲဆိုထွက်လျက်စားချက်အလေကောင်းရင်ပအဆုံးကနာတိပြအဲ့လိုသွားပြီးတဘကပရိသံဝေတွေအဲ့လိုဖွင့်တာအဲ့လိုပြောတာအဲ့မှာအကုန်လွဲတာပဲဒါဒါဘုန်းကြီးတို့ဘုန်းကြီးတွေကမ္မဋ္ဌာန်းဆရာတွေနော်ဒီဒီဒါကြောင့်မို့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေကလည်း ကုညာနဲ့ချင့်ချိန်နားထောင်ဒီဆရာသမားပြောတိုင်းမလုံးနဲ့ဒီတကယ်ကိုပြောကျမ်းဂန်နဲ့အညီပြောတဲ့တရားတွေဘုန်းကြီးတို့နားစေခြင်းတယ်ခါဒီကျတော့ဉာဏ်နဲ့ချင့်ချိန်မယုံတော်တော်များများပေါ့နော်ဉာဏ်နဲ့ချင့်ချိန်မယုံတော့ဒီဘုန်းကြီးပြောဘုန်းကြီးပြောတာပဲဆိုပြီးလက်ခံလိုက်တာအဲ့ဒီလိုမဟုတ်ဘူးနော်ချင့်ယုံရတယ်ဘုန်းကြီးတို့ဟိုရည်စရာလဲရည်စရာပေါ့ပုံမြင်လေးတစ်ပုဒ်ပြောမှဒါချင့်ယုံအောင်ဒါအောင်လို့ပါအရင်တော့က တောကောင်တွေကတောထဲမှာနေတဲ့တတ္တဝါတွေကတဝုနဲ့တူဒုက္ခရောက်ရင်ကုညီစတန်ဆိုတဲ့ဂတိကကိုထားတယ်။ဒီနေ့ကျတော့မုတ်ဆိုးကြီးတယောက်ကတောဝဲကြီးတကောင်တွေ့လို့စိတ်လူများနဲ့ပြင်းပြုတ်ဖို့ချိန်နေတာ။တဲ့တဲ့ထီရီမီမီတွေ့တာနဲ့ပြစ်တော့မှာအဲ့ချိန်မှာနာပြည်စုပ်ပေါ့ဗျာနာပြည်စုပ်ဆိုဒီနိုင်ငံလိုဗျာဟမင်းပါတိတိအကောင်လေးတိတိလေးနာပြည်စုပ်ဆိုတာအညာသားတွေသိတယ်တိတိအကောင်လေးတိတိငှက်လေးဒီငှက်လေးကမြင်ရတာ တောသားတွေကတိတောတောကောင်တွေကဂတိကကိုထားတော့သူ့မှာကုညီရမှာကိုတရားရှိတာဟာတော်ဝဲကြည့်တော့စိတ်လူများနဲ့ပြစ်တော့ပြစ်တော့မှသိတော့မှပဲငါတော့ကုညီမှပဲဘယ်လိုကုညီရရင်ကောင်းမလဲအဲ့တော့သူတို့ကလူတွေနားလေတဲ့ရှင်းရှင်းတော့ကတော့စကားတွေဘာသာစကားတွေမာဂရဘာသာတို့ဘာလို့အကုန်လုံးပြောတဲ့အခါမျိုးလည်းဖြစ်မယ်အဲပြောတာတော့ပုံမြင်ဆိုတော့ ဟိုပုံမြင်တိုင်းပဲမှတ်ဖို့တော့ကောင်းတာမဟုတ်လို့ तू ကဘာပြောလဲဒီနောက်ပြီးဆုံးငက်လေးကလူစကားပြောတတ်တယ်ဆိုရယ်နောက်ပြီးဆုံးငက်လေးကဘာအော်လိုက်လဲဆိုမိုးဆိုးကြီးကြောင်းနောက်ပြီးဆုံးကောင်းရွှေတပိတ်သာရှိနောက်ပြီးဆုံးကောင်းရွှေတပိတ်သာရှိအဲ့လိုအော်လိုက်တာမိုးဆိုးကစဉ်းစားတယ်ဟာဒီတော့ဝဲကြီးပြတော့တော့ဘာမှမရဘူးဒီကောကရွှေတပိတ်သာရှိတယ်ဆိုတာကောင်းတော့မှရွှေတပိတ်သာရှိပေါ့လေအဲ့လိုစဉ်းစားတာပါဘယ်တော့မှငြိမ်ပြီးတော့ဒီပြစ်ဖို့ချိန်ထားတာတော့ဝဲကြီးကလည်း तू ပြစ်ချိန်နေမှမသိဘူးလေ အဲ့တော့ဟိုကနှာပြီးစုပ်ကနှာပြီးစုပ်ကអော်လိုက်တာဟာဒီကောင်ကရွှေတပိတ်တာရှိတယ်ဆိုပါလားဆိုအဲ့မှာမြားကနှာပြီးစုပ်ပဲလက်ချိန်လိုက်တာအတန်ကကြားလိုက်တော့တော့ဝက်ကြီးကထွက်ပြေးသွားနှာပြီးစုပ်ကောင်တွေကသေးသေးလေးလေးလှမ်းပြလိုက်တော့လွဲသွားနှာပြီးစုပ်ကဘာဆက်អော်လဲဆိုချင်းယုံချင်းယုံနှာပြီးစုပ်ကောင်သေးသေးလေးရွှေတပိတ်တာဘယ်လိုရှိနှာပြီးစုပ်ကောင်ရွှေတပိတ်တာရှိတယ်နှာပြီးစုပ်ကောင်ရွှေတပိတ်တာရှိဆိုအဟုတ်မှတ်တာပဲအဲ့ပဲလက်ချိန်တာပဲ ချိန်လိုက်ချိန်ပြစ်လိုက်ပြစ်လိုက်အကောင်လေးကသေးသေးဆိုလွဲသွားတော့ဒါကြောင့်မဟုတ်ကချင်းယုံချင်းယုံနဲ့ဆက်အော်ပြောချင်တာကဘုန်းကြီးတို့တူတူတရားတွေလေးလာတဲ့ခါပဲဖြစ်တရားတွေကျင့်တဲ့ခါပဲဖြစ်ဖြစ်ကိုဉဏ်နဲ့ဆင်ញင်ပြီးတော့နာဖို့ရည်ကြည်ပါတယ်ဘုန်းကြီးတို့လည်းဒီတိုင်းပါပဲဒီတရားတွေကိုလိုချင်လို့လောက်ထားပါလောက်တဲ့နေရာမှာဘုန်းကြီးဆိုလဲဆရာသမားတွေအများကြီးရှိပါတယ်ခုဆိုရင် ရိပတ်နဲ့ပတ်သက်ပြီးဘုန်းကြီးဆရာသမားတွေအများကြီးကြားပါသေးတယ်ပရိယနဲ့ပတ်သက်ပြီးတော့ရှားရှားပါပါဘုန်းကြီးမန္တလေးမှာဘုန်းကြီးဆရာတွေပါပဲတပါးပဲရှိတော့တယ်ပရိယတင်တဲ့ဘုန်းကြီးတွေဆိုမရှိသလောက်ဖြစ်သွားပြီနော်အဲ့တော့ဘုန်းကြီးဒီလိုနီးတွေအများကြီးခံပြီးတော့အခုဒီယောဂီတို့လည်းဘုန်းကြီးမကြမကြမျှပေးဝေပါတယ်ထွက်ကျင့်ခဲ့တဲ့အားတွေကိုနော်ဒီမှာဘယ်လိုခက်ခဲတွေကြုံခဲ့တွေဘယ်လိုလုပ်ပြီးမှတ်လို့လမ်းမခဲ့တာတွေဘုန်းကြီးပြောခဲ့ပါတယ် ဒါလေးတွေကိုလည်းဘုန်းကြီးတို့တေချာလေ့လာပါညံနဲ့ဆင်ញင်ပြီးလေ့လာပါကျင့်လဲကျင့်ကြည့်ပါကျင့်လို့ကိုယ့်အတွက်အကျိုးရှိမယ်ဆိုလက်ခံပေါ့ဗျာကိုယ့်အတွက်လည်းအကျိုးမရှိဘဲနဲ့မျက်စိမိတ်နားပိတ်ပြီးလက်မခံနိုင်လက်မခံနိုင်ပေါ့ခုနနာပြီစုံလို့ဖြစ်သွားမယ်ဟိုနာပြီစုံကောင်းရွှေတပိတ်သားရှိဆိုချင်းယုံချင်းလွတ်လွတ်ထွက်တော့ဟိုလည်းမရတရားလည်းမရနော်ခု၈နိုင်ခွဲပြီးတော့6မိနစ်ကျော်သွားပြီဒီနေ့ဟောပြောဆွဆုံးပါတယ်တရားတော်များကို ကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဒါတော့ပြပြတဲ့စဉ်းနဲ့ပြရပါလို့ရှင်ပြ။ကဲဘုန်းကြီးတို့ဒီဘက်ချမ်းပုဂ္ဂိုလ်တွေလည်းအေးအောင်ပါဘာညာဆိုတော့နော်ဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုယေနာသုံးပါပူဇော်ဆုတောင်းမြပေးဝေကြအောင်။ အတူတူဆိုမယ်နော်ခုနထိုးတဲ့ကိုကြည်ချက်ခုနလေးပြပါမရသေးတဲ့ပုဂ္ဂိုလ်လည်းကြည်ဆိုရပြီးသားပုဂ္ဂိုလ်လည်းဒီတိုင်းဆိုလို့ရဆိုမယ်အတူတူဣမာယဓမ္မာနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမေမလေးတံကိုလေးတံနိဗ္ဗာန်ဟုဆိုအပ်သော ဤလောကုဤလောကုတရတရားကိုပါအားရောသောခြင်းမြတ်ဖြင့်ဘုရားတပည့်တော်သည်တတော်ထင်ရှားအပြင်မြတ်စွာဘုရားကိုပူဇော်ပါရှင်ဘုရားဤမာယဓမ္မာနုဓမ္မပฏิပတ္တိယ ဓမ္မမံပူဇေမိမလေးတံဖူလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာကိုယ်ပါလျောသောအကျင့်များဖြင့်ဘုရားတပည့်တော်သည်တရားတော်မြတ်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဘုရား ဟိမာယဓမ္မာနုဓမ္မပฏิပတ္တိယတံကံပူဇေမိမေလေးတံဟိုလေးတံနိဗ္ဗာန်ဟုဆိုသောဤလောကုတ္တရာတရားကိုပါလျောသောခြင်းဖြင့်ဘုရားတပည့်တော်သည် သံဃာတော်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဗျာဤသို့ပြုရာမြတ်ဘုရားကြောင့်မြတ်မြတ်ကြီးကြီးအိမေမိတိဒီဒီဒီတို့ကြောင့်ကောရာမရောက်ရပါလူသူသူဘဝကျင်လေရ ဒုက္ခဗေဒံယမံပေါင်းမကောင်းဟုသည်များမတွေ့ရလေသဗ္ဗကမင်္ဂလာကိုရွယ်ကတာတိုင်းရစီသောယနေ့ယခုဖြူဖြူသည်များမြတ်ဘာကကိုမိဘဆရာမြို့သားနှင့်ဘုံသုံးရွယ် ကိုဆောင်နာကအရင်အရင်စာ၏ရှင်မြလုံးစုံဘုံ30တိဖြစ်ဖြစ်တည်းမြဝိနည်းရတို့ရကြပါစေပါစေပေငါဝေတိမြာထွေတာလူပေါ်စီတော် ကုသိုလ်အမြအမြအမြပြုတော်မူကြပါကုန်လောသာဓုသာဓုသာဓုသာဓုကုသိုလ်ကုသိုလ်အမြအမြအမြအမြပြုတော်မူကြပါကုန်လောသာဓု သာဓုသာဓုဤကုသိုလ်အမြတ်အမြတ်အမြတ်ယူတော်ဘုရားဘာကုလောသာဓုသာဓုသာဓုအလုံးစံနာကြပါစေ ဆရာတော်ခဏနေအောင်ဆရာတော်ဒီလိုတို့ဒီနေ့အလှရှင်စင်းကြင်ညာလို့ဖြစ်ပါသေးလားရှင်ဗျာဖြစ်ပါတယ်ဗျာကြင်ညာဒီမှာတပည့်တော်သောသောဟိုအလုပ်တွေပြပြီးဒီဟိုလူရှင်စင်းကြင်ညာဟိုမေ့သွားဟိုပြောဖို့မေ့သွားပါနော်ဟုတ်တယ်ဆိုတော့တော့ကျွန်တော်တို့ဟိုလူရှင်စင်းတောက်ကြစနေတင်းတွေ ကျွန်တော်ကြီးညာပေးပါမယ်နေ့တိုင်းကြီးညာထပ်ခါထပ်ခါဖြစ်နေတော့တချို့ကလည်းသိပြီးအောင်ဖြစ်ပေါ့ဆရာတော်အခုလိုလူရှင်မြင်ခွင့်ပေးခွင့်ပေးတဲ့အတွက်ကြောင့်မို့အများကြီးပဲအထူးကျေးဇူးတင်ပါတယ်ဆရာတော်ဖေဟာတပိတော့လူရှင်စင်ကြီးညာခွင့်ပြပါဗျာနော်အဲ့တော့2020ခုနှစ်ဇန်နဝါရီလပထမပတ်တရနေ့လူရှင်များဒီနေ့ New Year ဆိုတော့လေ New Year မှာကြော်ညာလိုက်မှာဖြစ်မှာဆိုတော့ဆရာတော် ခွင့်ပြုပေးတဲ့အတွက်ကျေးဇူးထူးထူးတင်ပါတယ်အဲ့တော့ဆရာတရားစကားတွေအလူရှင်များကတော့ဝိနည်းတော်သောအလုံးသောအလူရှင်များသည်ဝိနည်းတော်တော်များအလုံးတွေနိဗ္ဗာန်ကိုရည်စူး၍လူတောင်းသွားကြပါသည်အဲ့တော့ဒေါက်တာဒေးဗစ် quest အဲမိမိစဉ်သမီးကေဒီသားစတီဗင်မိသားစုကဓမ္မဘူတာလူတော်ကြီးဒေါ်လာ900မတဒါနာလူဦးအောင်ခင်ဝင်းဒီဝင်းဒီဖက်ကဒေါ်သက်သက်မိသားစုတို့မှာ 2020 2020 2020ခုဓမ္မတရားဝရဓမ္မကဏ္ဍလာဒီ10လန်း10ရတရားစကားတွေဒေါ်လာ300ဥအောင်ခင်နဲ့ပတ်သက်လို့ဒီဥစ္စာတော့သူတစ်နှစ်မြောက်လို့ပြောပါတယ်ဟိုလွန်ခဲ့တဲ့တနေ့25ရက်ဒီနေ့ဒီဘာဒီသမ25ရက်မှာသူကတေမလို့ဖြစ်တဲ့ကြားရရနေပြီးပြန်သေးသွားတဲ့ကြောင့်တနေ့မြောက်ပေါ့နော်တနေ့မြောက်အနေနဲ့အလူတန်းအနေနဲ့ဒေါ်လာ100 100စကန်တွေလူလူသွားပါတယ် မိခင်ကြီးဒေါ်ညွန့်လိုင်ကမူထား၍မဆဆအုပ်မှဆယ်တရားဆန်းအတွက်လူတော်ငွေဒေါ်လာ50ကွယ်လွန်သူမိခင်ဒေါ်ဖုံအားရည်သွေးဒေါ်အင်မီနှင့်မြေးများကောင်းမှုတရားစခန်းအတွက်လူငွေဒေါ်လာ100အမတတနာလူဥထင်ကျော်ဒေါ်ဝီဒင်ကျူ SFUSC တာအောင်ကျော်ကျော် Easy One Mobile လာတာရန်ကုန်မိသားစုမှတရားဝတ်တွေလူငွေဒေါ်လာ50မောင်အောင်တန်းကောင်တန်းမတ်တွေစင်ဆိုတာရယံမောင်မိသားစုမှ စေရတရားစခန်းတွင်ဒေါ်လာတရားအမတဒနာလူလွန်ခဲ့သောလွန်ခဲ့သော2019ခုနှစ်ကစက်တင်ဘာလ23ကကွယ်လွန်သွားသောဖခင်ကြီးဒေါက်တာဦးထေးအောင်ဟာယူဆွေဒေါက်တာခင်ငင်းကြမှာတရားဝါဒဓမ္မကရံတွင်တင်တန်းဆေးရတရားစခန်းတွင်ဒေါ်လာတရားအမတ်အမရဒနာလူကလေးနိုင်ငံနိုင်ငံတွေကွယ်လွန်သူဦးဆိုဦးဆိုဝေထွန်းအားရည်စူး၍2021ခုနှစ်နေဦးဓမ္မပူဇာဖြင့်မန္တလေးမြို့နေဒေါက်တာသဇင်မောင်မောင်မှ ဆရာတော်ဘုရားလူရှိရန်အသုံးပြုနေတဲ့အတွက်ဒေါ်လာ100ကိုဆက်ကလူတမ်းပါသည်ဘုရားတဲ့ကိုကျော်ကျော်လင်းနဲ့မတ်တင်တင်မိုးဆန်ဖရန်စစ္စကိုမှ2021ခုနှစ်နှစ်ဦးလူနှင့်ဇန်နဝါရီလမွေးနေ့ရှင်များဖြစ်ကြသောအကူကိုကျော်ကျော်ဝင်းညီမမတ်တီရာအောင်သားအဲလက်စ်ခါဝရိုဤမွေးနေ့လူဖြင့်မြတ်တနာတာအကြောင်း USA မြေခွဲအတွက်ပထမရေလူတော်ငွေဒေါ်လာ100ွယ်လွန်သူယေရှုရှင်မိဘများဖြစ် မိဘများနဲ့ညီမဖြစ်သူများရည်စု၍မနီလာသိန်းမိသားစုစီယာတယ်တင်နန်းဆရာတော်အတွက်နဝကာမဒေါ်လာ100ဓမ္မတင်နန်းအတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ200လူထမ်းသွားပါတယ်ခင်ဗျာနှစ်ဘက်သောမိဘများအာရည်စုမှုထား၍မောင်ကိုအောင်တန်မတ်တွယ်စင်စုသားရန်မိသားစုမှဓမ္မကလပ်အတွက်ဒေါ်လာ50မြန်မာကိုဗစ် -19 အတွက်ဒေါ်လာ300 စောစောတရားနဲ့ပေါင်းလို့ချင်းစုစုပေါင်းဒေါ်လာ350လူလူတန်းသွားပါတယ်အာဒါဒီဥစ္စာနောက်ထပ်တစ်ခုလူနဲ့350လူတန်းသွားပါတယ်နော်နောက်တစ်ခုကယနေ့2021ခုနှစ်ဇန်နဝါရီလ10ရက်နေ့တွင်နှစ်ဦးကုသိုလ်ဖြင့်မျက်နှိပ်ပန်သို့ရည်မြော်၍နော့ကိုရိုလိုင်းနာမှာဒေါက်တာမျိုးတန့်ကျော်ညီမဒေါက်ခင်တန်းတွင်မြင်းမာလီသမှုခင်တို့မှာဆရာတော်ဤနဝကမလူငွေဒေါ်လာ300 ကိုစောထွေးမတ်စင်စင်တို့မှာမြင့်တန်တဝိဟာကြောင့် USC အလူတော်ငွေဒေါ်လာ100တင်နန်းဆရာတော်အတွက်နဝကမအလူတော်ငွေဒေါ်လာ100မြန်မာကိုဗစ် -19 အတွက်လူငွေဒေါ်လာစုစုပေါင်းဒေါ်လာ300ကိုလူဒန်းသွားပါတယ်ဆရာဦးထွန်းအောင်ကျော်မှာတင်နန်းဆရာတော်အတွက်နဝကမအလူငွေဒေါ်လာ50ဓမ္မသင်တန်းအတွက်ဒေါ်လာ50စုစုပေါင်းဒေါ်လာ100လူလူဒန်းသွားပါတယ် နဘက်သောမိဘများကိုရည်စူး၍ဥမြင့်သိမ့်ဟောဥစွန်ဟိုနှင့်ဒေါခင်ခင်စိန်အမမစနေရီယာဟိုတို့မှမိသားစုတို့မှဆရာတော်အတွက်နဝကမ္မတူငွေဒေါ်လာ100တရားဝရဓမ္မကမ္မထာလမ်းစဉ်ဓမ္မကရံဓမ္မသင်တန်းအတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ200ကိုလူဒန်းသွားပါတယ်မိဘဓမ္မဖြစ်ကြသောဥဝင်းမြင့်ဥဝင်းမြင့်နှင့်ဒေါ်ဝင်းဒီချောင်းအားမှုထား၍ စန္ဒစန္ဒရာချူအဲလီမဆရာတော်အတွက်နဝကမလူဒေါ်လာ100ကွယ်လွန်သူဦးလေးဝစ္စတန်ချောင်းအတွက်ရည်စု၍ဓမ္မနန္ဒဝိဟိဓမ္မနန္ဒဓမ္မရိတ်တာတွေတောင်ကြီးရည်တွင်လူငွေဒေါ်လာ100စုစုပေါင်းဒေါ်လာ200ကိုလူတန်းသွားပါတယ်ခင်ဗျာဦးထင်ကျော်ဒေါ်ဝင်ဒီချူဆန်ဖရန်စစ္စကို USA တာအောင်ကျော်ကျော် easy one mobile လာတာရန်ကုန်မှာတောင်ကြီးမြို့နေမင်းဒါနတကျောင်းတွေဒေါ်လာ50ကျောင်းဝင်လန်းခင်းရန်အတွက်ဒေါ်လာ50တရားဝတ်တဲ့လူငွေဒေါ်လာ50ဆရာတော်တဲ့ပစ္စည်းလေးပါလူငွေဒေါ်လာ50စုစုပေါင်းဒေါ်လာ900လူတန်းသွားပါတယ်ဆိုတော့ကျွန်တော်ဒီတင်တန်းတွေလူငွေတွေတက်တက်ဟိုဘက်မှာစီးရင်ထဲမှာလည်းကျွန်တော်ထည့်ထားလိုက်ပါတယ်ကိုဝင်းနိုင်ဒေါက်တာသန္တာလွင်သာပြေဝင်းသန်းပြေဝင်းသန်း အိမ်ဝင်သားမိသားစုမှာဒေါက်တာတန်တောင်လုံးကြီးမွေးနေ့တရားပွဲလူဒေါ်လာ100ဒေါ်မြငွေမှအင်တာနက်ကုန်ကြစိတ်အတွက်ဒေါ်လာ100အမတဒါနာလူဒေါက်တာမြင့်မြင့်ကြီးမှဓမ္မစာအုပ်ထုတ်ပြီးနေဖြန့်ဖြူးရေးအတွက်ဒေါ်လာ100ဦးထွန်းစိန်ဒေါ်ခင်စန်းဝေအားရည်စူး၍ဒီဝေစင်ချမ်းမှသင်္ဍဆရာတော်တွေနဝကမ္မ ဒေါ်လာ50ဓမ္မသင်္ဍအတွက်ဒေါ်လာ50စုစုပေါင်းဒေါ်လာ100နှစ်ဖက်မိဘများကအမှုထား၍ကိုစန်းဝင်းမတတန်းအေးတို့မှတောင်ကြီးမြို့မြစ်တန်တာဓမ္မယုံကျောင်းတွေဒေါ်လာ100ရေတွင်းအတူဒေါ်လာ100လမ်းခင်းရန်အတွက်အတူဒေါ်လာ100စုစုပေါင်းဒေါ်လာ300ကိုလူလောင်းတော့ပါတယ်ခင်ဗျာကွယ်လွန်သူမိဘများအားရည်စု၏အရှင်ဗြဟ္မနန္ဒာအဘုထားလျက် တန်ဖိတ်ကံခေါ်မတန်တန်ရေးမှာရေတွင်းအတူဒေါ်လာ50သင်တန်းဆရာတော်အတွက်နဝကမှာဒေါ်လာ50နိဗ္ဗာန်ကိုယူစီဒူတတ်ပါသည်ဒေါ်မြင့်မြင့်သိမ့်မိသားစုမှာသင်တန်းဆရာတော်အတွက်နဝကမှာဒေါ်လာ50ဝင်းထက်ထွန်းနဲ့ဒေါက်တာကြည်လေးစံမိသားစုမှာသင်တန်းဆရာတော်အတွက်နဝကမှာဒေါ်လာ200ဒေါက်တာထေဝင်းကြီး အသက်89နှစ်စောစောကကျွန်တော်တို့အဲ့သူ့ရဲ့ memory ရဲ့ပွဲလုပ်လို့ကျွန်တော်တို့နောက်ကျသွားတာပါနော်အဲ့ဒေါက်တာထွေးဝင်းကြီးအသက်89နှစ်ကရည်စူးရေဒေါက်တာဦးလေးဒေါက်တာခင်မောင်မျိုးဝမူထား၍ဒေါက်တာတင်မိသားစုနဲ့ဒေါက်တာတန်းထွန်းအောင်မမိနိုင်နိုင်မိသားစုမှဆရာတော်အတွက်ဆရာတော်တို့အတွက်သင်္ကန်း900ဒေါ်လာ150ဆရာတော်5ပါးအတွက်နဝကမ္မဒေါ်လာ150စုစုပေါင်း ဒေါ်လာ900ကိုတူတန်းသွားကြပါတယ်ခင်ဗျာဤမွန်မြတ်သောကောင်းသူကုမှုစုကုသူစုစုသည်လူရှင်မိသားစုနှင့်တကွဝိနည်းတတ္တဝါအပေါင်းတို့နိဗ္ဗာန်သို့ရောက်စီရာအာကောင်းမောင်းတန်သောထောက်ပံ့ဖြစ်ကြပါစေသည်အလုံးဝမ်းမြောက်ဝမ်းသာစွာသာဓုခေါ်ပြကြပါခင်ဗျာသာဓုသာဓုသာဓုသာဓုခဏလေးဆရာ ပြီးတော့ဒီနေ့နည်းနည်းလေးဟိုဖြစ်သွားတယ်ပြင်ဆင်တာလေးနည်းနည်းတော့ကြည့်အောင်ဘုရားတို့တရားစခန်းကနှစ်ရက်ပဲကြာတော့နော်စူးစမ်းပြီးအထောက်ကြမယ်ပြီးဒီအမေရိကန်နိုင်ငံတွင်းအဖြစ်ဖြစ်ဗမာပြည်တွင်းအဖြစ်ဖြစ်နှစ်ရက်ကြာတော့စူးစမ်းပြီးတော့အထောက်စေချင်ပါတယ်ရတဲ့ရက်လေးပေါ့နော် အဲလိုကြိုးစားထုတ်ရင်ဘုန်းကြီးတို့ကြိုးစားထုတ်သမျှကြိုးသက်ရောက်မှုရှိပါလိမ့်မယ်လျှော့မချနဲ့ရက်နေသွားရင်အဲ့မှာမှတ်တာတော့ပြီးကနေကြရင်ဟိုလုံးစရာအတွေးတွေဝင်လာတတ်တယ်အဲ့ဒါပြီးမှလုံးမပြီးခင်အဲ့ဒီတွေးတွေလက်မခံနဲ့များသောရင်ဘုန်းကြီးတွေးကြုံရတရားစကားပြီးကနေဆိုလူတွေကတွေးတော့တာအေးပြန်ရရင်ဘာလို့မညာလို့ပဲရှိတဲ့တရားတွေကိုပြုတ်ကြကုန်တယ်ဒါတွေကဘုန်းကြီးတရားစကားအများတန်းကြုံရတယ်ဟဲ့ နင်ဟာကမပြန်သေးဘူးလို့၃ရက်ကြံတဲ့နေ့ကြံသူကအင်္ဂါလုံးတွေလုံးနေပြီတရားထိုင်ရင်လည်းအဲ့ဒါလေးအများအားကြုံတယ်အဲ့ဒီပြဿနာအဲ့ဒါလေးခုမပြီးသေးဘူးနော်နှစ်ရက်ကြံသေးတယ်အဲ့ဒီနှစ်ရက်တွင်ဘာမှမစင်စားနဲ့ပြီးမှငါလုံးမယ်လို့ဆုံးဖြတ်ချက်ချအဲအခုတည်းကမပြီးသေးဘူးအင်္ဂါတွေလောက်ဟာဟိုဟာလောက်တရားထိုင်နေလုံးလုံးတော့တာအဲ့ဒါလူတိုင်းဖြစ်တတ်တယ်နော်အဲ့ဒါလေးသတိထားစေချင်လုံးဝပြီးသွားမှဘုန်းကြီးတို့ ပြီးတယ်လို့သတ်မှတ်တယ်နော်ခုမပြီးသေးဘူးဒါနဲ့များကြိုးစားထုတ်အဲ့ဒါလေးလည်းမှားခြင်းတော့အဲ့တော့အားလုံးရပါပြီဆရာတော်အားလုံးပဲအတူတူဆိုကြအောင်နော်ဟိုကျွန်တော်ပြန်ပြီးတော့အတန်တော့ပိတ်ပြန်ပိတ်ထားလိုက်ပြီးတော့နောက်ဆုံးကြတာရုခေါ်တဲ့ချိန်ကြမှာပဲပြန်ဖွင့်ပေးပါမယ်ဘာလို့ဆိုတော့ဟိုနည်းအများကြီးဆိုလို့ရှိရင်အားလုံးက တော်တော်လေးကိုအင်တာနက်ကစပီကာနှေးတယ်လို့ကျွန်တော်တယောက်နဲ့တယောက်မတူကြပါဘူးအဲ့တော့ကျွန်တော်တို့ဆိုကြအောင်ဆရာတော်ဘေးရန်ကင်းပါစေကိုစင်းရကင်းပါစေစိတ်စင်းရကင်းပါစေကိုစိတ်နှပြချမ်းသာချမ်းသာစွာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုလက်ဆောင်နိုင်ပါစေမြတ်စွာဘုရား၏တရားတော်များကိုသင်ကြားပေးတော်မူသည်ပဲထူးကျေးဇူးကြီးမားလာပါရှင်ဘုရား တပည့်တော်တို့သည်လည်းဓမ္မအသည်ဖြင့်အကျိုးရှိရှိသိဉာဏ်ဖြင့်နေပါပြီရှင်ဗျာသာဓုသာဓုသာဓုအလုံးကြမှာလို့ချမ်းသာကြပါစေနှစ်သက်ကူကဆာပြီးတော့လူသစ်စိတ်သစ်အသိဉာဏ်သစ်အသိဉာဏ်ထူးတွေရရှိအောင်အထုပ်ကြိုးစားထုံနိုင်တဲ့ပုံပုံများဖြစ်ကြပြီးတော့အသိဉာဏ်ထူးတွေနှစ်သက်နှစ်သက်မှာရပုံပုံများဖြစ်ကြပါစေဗျာ။ဒါတော့ပြည့်တဲ့စုနဲ့ပြည့်ပါစေဗျာ။